မင်္ဂလာပါခင်ဗျာဒီနေ့ဒီပင်ပါလာ30ရက်နေ့တော်တို့6ရက်မြောက်ပါနော်ဒီညနေပိုင်းတရားနာနာခြင်းစတင်ပါမယ်အဲ့တော့တရားမနာရင်နန္ဒောနန္ဒ၅ပါးကိုခတ်၍ဆရာကိုမေတ္တာပို့ကာရဝပြုကြပါစို့ ဗုဒ္ဓဂုဏောအနန္တောဓမ္မဂုဏောအနန္တောသံဃဂုဏောအနန္တောမာတာပိတုဂုဏောအနန္တောအာသရိယဂုဏောအနန္တောအနန္တနောအနန္တောအနန္တ၅ပါးကိုရှင်းခိုးပါရှင်ဗျာဆရာတော်ရှင်သမြတ်ဗျာတပည့်တော်တို့သည်နှင့်ဝိညာဉ်တတ္တဝါပေါင်းတို့သည်အဝေယဟွန်တုဘေးရန်ကင်းကြပါစေအပြပိစာဟွန်တုစိတ်စင်းရကင်းကြပါစေအနိကဟွန်တုကိုယ်စင်းရကင်းကြပါစေသူကိယတ္တနာပရိဟာရန္တု တကြဘဝချမ်းသာပြီးမိတို့ခန္ဓာဝင်ကိုရွတ်ဆောင်နိုင်ကြပါသည်ဒုက္ခမူသတုဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေသရလတ္တသမတိတော်မာဝိကိစ္စတို့ရရှိပြီးသောစိတ်သိချမ်းသာမှမြည်ရောကြပါသည်ကာမတကာကာန္တလင်ကိုပါဥစ္စာရှိကြပါ၏ဆရာတော်ရှင်မြတ်ဗျာဆရာတော်ဘေးရန်ကင်းပါစေစိတ်စည်းရဲကင်းပါစေကိုယ်စည်းရဲကင်းပါစေကြကြဘဝချမ်းသာပြီးခန္ဓာဝင်ကိုသရဏဝင်ကိုရွတ်ဆောင်နိုင်ပါသည် ဆရာတော်ဓမ္မမြတ်ဗုဒ္ဓကြီးတရားတော်များကိုဒီလေ့ကျင့်ရသည့်အတွက်အထူးကျေးဇူးကြီးမားလာပြီရှင်ဗျာတပည့်တော်တို့ဒီမြတ်ဗုဒ္ဓကြီးတရားတော်များကိုယူသည်လေးစွာစွာသင်ယူလေ့ကျင့်အားထုတ်ပါပြီရှင်ဗျာဘုန်းကြီးတို့ခုနိုင်ခွဲသွားဖြစ်တဲ့အတွက်သင်္นานစားကြအောင်နော်တရားနိုင်ကြအောင် ဒီနေ့2020ခုနှစ်ဒီဇင်ဘာလ30ရက်ပုံတော်ခုနေ့ပေါ့တရားစကန်6ရက်မြောက်မနေ့ကဘုန်းကြီးတို့ပြောနေတာတက္ကမထရှုနီပြောနေတက္ကမထရှုနီပြောတော့ဘုန်းကြီးအဲဒီမှာကြံညုံလေးကိုထည့်ထားပါဘယ်ဘယ်မှာပါတယ်ဆိုတော့ အဲဒီဓကဗနာမတ်စုလေးပြန်ကြည့်မယ်နော်ခုရှင်မနေ့ကဓကဗနာမတ်စုလေးပြန်တင်ပေးသွားမှာအဲဒီဟာလေးပြန်ပြောအောင်မပြီးသေးဘူးပေါ့ဗျာခဏလေးဆရာတော်အဲသူရှားနေလို့ဘုန်းကြီးတို့ဒီတရားသင်နာမဲ့ဖြစ်ဖြစ်တရားစခန်းမဲ့ဖြစ်ဖြစ်ပေါ့နော်ဘုန်းကြီးရဲ့တရားစင်နာတရားစခန်းတွေကဖះဟောကြားထားတဲ့မာသရိပ္ပံတုတ်အဲဒီတုတ်ရဖွင့်တီကအထက်ကရာ လူရောက်ဖွင့်ရထကရာတီကဒီသုံးနဲ့ပတ်သက်တဲ့တခြားဘုရားဟောတာတွေတုတ်တွေထကရာဖွင့်တီကဖွင့်ဘုညာအဲ့ဒီဘုရားဟောတုတ်တွေထကရာတီကဖွင့်နေတဲ့ညီပေးအညီသင်ပေးတာဖြစ်ပါတယ်နော်အဲ့တော့ဘုရားဟောကြတာနီလန်းတာဖြစ်လို့ဘုရားနီပဲပြောနိုင်ပါတယ်ဘုညာဒီဆရာတော်ဘုရားကြီးတွေနီးကိုအဓိကသင်ပေးတာမဟုတ်ဘူးနော်ဒါလေးကိုပြောချင်တယ်ဒီတတိပ္ပံတုတ်ကိုအဓိကထားပေးတယ် မာစီဆရာတော်ဤနီတတ်တတ်သင်ပေးတာမဟုတ်ဖောက်တော်ဆရာတော်ဤနီကိုတတ်တတ်သင်ပေးတာမဟုတ်မောင်တော်မေဆရာသူတို့သွားတဲ့နီကိုသင်ပေးတာမဟုတ်ဘုန်းကြီးသိစေချင်တာမာသရိပလန်တုတ်ဘုရားပဲလို့ဟောထားတယ်မူရင်းတုတ်အဲ့ဒါကိုသိစေချင်လို့သင်ပေးတာတရားပြတော့လည်းဒီတိုင်းပဲမူရင်းတရားကိုအဓိကဘုရားဟောတရားကိုအဓိကထားပြီးဘုန်းကြီးပြောနေပြီးမှတော့ဆရာတော်ကြီးတွေကျင့်စဉ်တော့ဘုန်းကြီးယူပြောပါတယ်နောက်တကူမေးတာကယောဂီတွေအများဆုံးမေးတဲ့မေးခွန်းတွေတစ်ခုရှိပါတယ် နေစဉ်ကျင့်ဖို့ဘယ်လိုကျင့်ရမလဲဖရာဒီမိကုံးလေးပေါ့နော်မေးလို့ကတော့လူဝလူလောကတဲ့နေကိုကတရားစခန်းဝင်နေတာပေါ့လူဝလူလောကတဲ့နေရင်နေစဉ်မှာတရားနဲ့နေတတ်အောင်ဘယ်လိုနေရမလဲတို့သူတို့မေးလို့ရင်ပါပဲအဲတော့အဲ့လိုနေစဉ်ကျင့်ဖို့ဆိုတာဒီလိုတာမန်လေးဟောယုံ ပြောယုံပြအောင်နဲ့နားထောင်ပြီးတာမန်ကျင့်ယုံနဲ့မရတော့မရနိုင်ပါဘူး တာမန်ချင်းုံနဲ့ဘဝနေနေဘဝပြောနေဘဝစိတ်ထားနေမတတ်ပါတကယ်ကျင့်မှတကယ်ကျင့်တော်မှဉာဏ်ဖြစ်အောင်ကျင့်ရတယ်တကယ်ကျင့်လို့ဘုန်းကြီးတို့တကယ်ကိုအသိဉာဏ်တွေဖြစ်သွားပြီဆိုမှဟောဒီဘုန်းကြီးလည်းကြည့်လို့ရတယ်ယောဂီတို့ကိုယ့်အကိုလည်းပြန်စစ်ဆေးလို့ရတယ်အသိဉာဏ်ရှိပြီဆိုမှဘဝထဲမှာတကယ်နေတတ်တယ်တကယ်ပြောတတ်တယ်တကယ်စိတ်ထတတ်တယ်နော်ဥပမာဆိုကြပါစို့ဗျာဒေါသဘဝထဲမှာနေကြပြီ မိသားစုနဲ့နေကြဘုန်းကြီးတွေလည်းဘုန်းကြီးတစ်ပါးနဲ့နေတာမဟုတ်ဘူးအများစုနဲ့နေရလူတွေနဲ့ဆက်ဆံအဲ့ဒီလိုနေတဲ့ခါမျိုးကဒေါသဖြစ်စရာကိစ္စပေါ်လာရင်ကိုကဒေါသမဖြစ်အောင်ဒီပြဿနာကိုငြင်းငြင်းချမ်းချမ်းအေးချမ်းချမ်းနဲ့ပြောနိုင်သလားလုံနိုင်သလားလောဘဖြစ်စရာအာယုံပေါ်လာရင်လေကိုကဓာယုကိုတားရင်နှစ်သက်မှုမဖြစ်ဖက်နဲ့နေနိုင်သလားမာနဖြစ်စရာ မခံရင်စရာတွေကိုပေါ်လာရင် မာနမဖြစ်အောင်ဘုန်းကြီးတို့နေနိုင်သလားပြောနိုင်သလားစိတ်ထားနိုင်သလားအများကြီးပေါ့ဗျာဣဒ္ဓမေစီယာတွေပေါ်လာမယ်ဣဒ္ဓမေစီယာတွေပေါ်လာတဲ့ခါကိုတကယ်ဣဒ္ဓမေစီယာကိုထိနိုင်ပြီလားအဲ့ဒီလိုနေဖို့ဆိုတာကတော့တကယ်ကိုတရားထုတ်လို့အသိဉာဏ်ရှိမှနေနိုင်တယ်ဗျဟိုလိုကတော့မလွယ်ဘူးပြောတာတော့လွယ်တာပေါ့ဗျာဒါပေမဲ့အပြောလေးနှခဏလေးနာပြီးဒီနေစဉ်နေတတ်ဖို့ဆိုမလွယ်ဘူးခုလိုတကယ်ကြည့်ရမယ် တကယ်ကြည့်ပြီးတော့အသိဉာဏ်ဖြစ်အောင်အထောက်ရမယ်အသိဉာဏ်ဖြစ်မှဟောဒီဘုန်းကြီးလည်းနေရထိုင်နှံ့မယ်ယောဂီတို့လည်းနေရထိုင်နှံ့မယ်ဘုန်းကြီးတို့ကအဲ့ဒါပဲဖြစ်စေခြင်းနဲ့နော်ဓကမဏရှင်ကြီးကိုဘုန်းကြီးတို့ဝိသုဒ္ဓိမမဟာဒီကနံပါတ်1မှာလည်းဝိသုဒ္ဓိမဟာဒီကနှုတ်ရှိတာဗြဟ္မအုပ်မှာလည်းပါတယ်နောက်ပြီးတော့မှထက်ကရာဒုတိယအုပ်မှာလည်းပါပါတယ်နော်အောက်ကိုဆက်ဆွမ်းလို့ကိုကြည့်ဒုတိယစာမျက်နှာမှာဟွန်း အဲဒီအဲ့ဒီတဲကဘုန်းကြီးတို့ဓကမနာရှင်ပန်တဏီပေါ့နော်ဒီအဲ့ဒီအဲ့မှာဓကမနာရှုနီ10မျိုးဆိုဒါပဲမှာပါလဲဆိုဝိသုရိမမဟာဒီကာပရမအုပ်မှာလည်းပါတယ်ပြီးတော့မှထကရာပေါ့နော်ဒုတိယအုပ်မှာလည်းပါတယ်အဲ့ဒီတရားတွေဘုန်းကြီးယူပြောတာပါနော်ဘုန်းကြီးရဲ့အာဘော်မဟုတ်ဘူးဘုန်းကြီးရဲ့ကျင့်စဉ်လည်းမဟုတ်ဘူး ဘုရားဟောထားတာတွေကိုထေရဒီကတွေဖွင့်ပြတဲ့အတိုင်းဘုန်းကြီးတို့ပြောရတယ်။အဲ့ဒီမှာဒီတိုင်းကြီးတော့မပြောပါဘူးဒီတဲ့အတိုင်းစာဖတ်ပြောတာတော့မဟုတ်ပါဘူး။ဒီလက်တွေ့ကျင့်စဉ်နဲ့ဘုန်းကြီးရှင်းပြောပါတယ်နော်။ဒေသနာဗြဟ္မာဆုံးအနေနဲ့ဒီမှာညွန်သွားတာတော့ဒေသနာစင်တိုင်းကျင့်တက္ကမထံဆိုလဲဒေသနာစင်တိုင်းကျင့်ဖို့အတားညွန်တာ။အဲကျင့်လို့ရရင်ကျင့်ပေါ့ဗျာ။ဆရာသမားညွန်တဲ့ဒီတိုင်းကျင့်လဲဆရာသမားညွန်တဲ့ဒီတိုင်းကျင့်ပေါ့။အာနာပါနဆိုလဲဒီတိုင်းပဲ။ ဟောသောတတောအတ္တတိတတောတတိမယပရမဒုမာဒုရှိတိဒီကံဝါရတံဝါတဗ္ဗကာယပရိတံဝေရီပတ္တမြာကာသင်္ခါရအဲ့ဒါဒေသနာရှင်တိုင်းပဲဘုရားဟောတာအဲ့ဒီတိုင်းပဲဘုန်းကြီးတို့ပြောခဲ့တယ်အာနာပါနာမှာအဲ့ဒီမှာလည်းကြည်လိုက်အာနာပါနာပဲရှုရတိခုကတော့ဓကမတန်ဆိုဓကမတန်အကြောင်းပြောရတာပေါ့ဗျာဓကမတန်ရှုလည်းတိတ်မမြန်လုံးစင်နဲ့မြန်လုံးရင်လည်းဓာတ်တဘာဝတွေမမြင်ဘူးနေလုံးရင်လည်းမနေလုံးမနဲ့လည်းရှုရတယ် သိနေလို့ရင်လည်းပဲစိတ်ကဒီဓကမဏအာယုမှာမရောက်တော့လေစိတ်တရားပြင်ထွက်ထွက်ထွက်ထွက်နေတော့တမာရီမရဘူးဗျတမာရီမရရင်တော့ဘာသိညာမှဖြစ်နံပါတ်၄ချက်ဒါလည်းအရေးကြီးတာပဲကိုကဓကမဏမှတ်နေတယ်ဟုတ်လားတခြားကမဏသွားသွားလိုက်အခက်ခဲရှိမှတ်လို့ရတယ်ဗျနော်ဟိုဓကမဏမှတ်လိုက်ဝိညာမှတ်လိုက်စိတ်ထွက်တာမှတ်လိုက်တခြားကမဏမှတ်လိုက်ဒီလိုမျိုးမျိုးမမှတ်စေချင်တာဓကမဏဆိုဓကမဏမယ် မှတ်ရတယ်ဓာကြီး၄ပါးပဲရှုမှတ်နေရတယ်ဓာကြီး၄ပါးတွဲပြီးတခြားကမ္မထာနေရှုနေဟုတ်လားဓာကမ္မထာကဆုပ်ယုပ်ပျက်စီးပါတော့လားဓာကမ္မထာမဟုတ်တော့ဘူးဗျာဉာဏ်နဲ့ဓာတ်တွေဖြတ်သွားဉာဏ်နဲ့ကမ္မထာဖြတ်သွားနံပါတ်5အမြင်ပညာကိုကြော်လွန်ကြော်တယ်ပထဝီဆိုတာအမြင်ပညာပဲအာဘောဆိုတာအမြင်ပညာပဲသူ့ရသဘာဝကိုမြင်အောင်ရှုခိုင်းတာအဲဘုန်းကြီးတို့ထပ်ပြောရရင်တော့အခု မာစီနီးနဲ့မှတ်တယ်ဖောင်းနဲ့ပိန်နဲ့ဒါပညာပဲသူ့နောက်ကတဘာဝမြောင်ရှုဝင်လေထွက်လေဒါလည်းတဘာဝမဟုတ်သေးဘူးနော်သူ့ရဲ့လေရဲ့တဘာဝမြောင်ကြည့်ရတယ်ညာလန်းနဲ့ဘယ်လန်းနဲ့ဒါလည်းပညာပဲသူ့ရဲ့တဘာဝနောက်ညာလန်းနဲ့ဘယ်လန်းနဲ့နောက်ွယ်မှာရှိနေတဲ့တကယ်တဘာဝကိုမြောင်ကြည့်ရအဲ့ဒါမြည်ပညာကိုကြော်လောင်ကြည့်ရှုခြင်းပဲနော်မတင်ကြတော့ဓာတ်သဘောကိုချုပ်ကိုလွတ်ထားပြီးရှုနိုင်တယ် မထင်ရှားတာတွေမရှာနဲ့လေထင်ရှားတဲ့တသဘာဝပဲကြည်နေတမာရီအကောင်းလားအများကြီးတွေ့လာမှာပဲကိုကအော်ဆရာတော်ကဒီဟာဒီသဘောလေးပြောတာငါတခါမှမတွေ့သူကလိုက်ရှားနေရတယ်ဒါနဲ့ဟိုဖြစ်နေတာတွေအကုန်လွတ်သွားတတ်တယ်အဲ့ဒါကိုသိချမှတ်ထားမယ်နော်ဒီဟာလေးကိုအ ਨੇ ဆုံးအကြမ်းမြင့်တော့သိထားမယ်နော်နံပါတ်9ဓာတ်တဘာဝလက္ခဏာကိုသာရှုခြင်းတဘာဝလက္ခဏာကိုရှုနော်ခုနတာမညာလည်းသဘာပုတ် သဘာဝလက္ခဏာရှုဆိုတာကနဓာရုပ်ဆိုရုပ်သဘာဝပေါ့နော်ပထဝီဓာဆိုပထဝီဓာရဲ့သဘာဝတွေအာဘောဓာဆိုအာရောအာဘောဓာရဲ့သဘာဝလက္ခဏာကိုရှုရတယ်သူ့ရဲ့ခုနအမြင်ပညာရှုတာနဲ့တူတူပါမြေပညာကြောလုံးရှုတာမြေပညာလောက်နေရနေမယ်ဆိုရင်တော့ဒါသဘောသဘာဝမမြင်ဘူးနော်အဓိစိတ်တာတုတ်အနုတ္တရတိတိဘာဝတုတ်ဆိုအဲ့ဒီနဲ့တုတ်ရအဓိပ္ပာယ်ကဘာလဲဆိုအင်းဒီ၅ပါးညီမြောက်ကျင့်ရမယ်ဆိုတဲ့အဓိပ္ပာယ် ဒီတွေ၅ပါးကတော့တတိယတော့ပို့တယ်လို့တော့မရှိဘူးပေါ့နော်တတ္တာနဲ့ပညာဝိရိယနဲ့တမာတိတတ္တာနဲ့ပညာတတွဲဝိရိယနဲ့တမာတိပင်တတွဲပေါ့အဲ့ဒီနဲ့တွဲကညီအောင်လုပ်ရတယ်ညီဖို့ဆိုတတိနဲ့ပဲထိညီပြန်ကျန်တာဘာမှလုပ်လို့မရမနေ့ကအဲ့ဒီအပိုင်းလေးကိုပြောနေတာပေါ့ဗျာအဲ့ဒီအပိုင်းလေးဘုန်းကြီးထပ်ပြောပါမယ်ဒီနေ့အဲ့ဒီအပိုင်းလေးပြောတာမပြီးသေးဘူးပေါ့နော်အဲ့တော့အဲ့ဒီမှာ အတိစိတ်တသုတ်တံနိမိတ်တသုတ်တံလို့ခေါ်ပါတယ်အတူတူပါပဲဘယ်လိုပြောပြောနော်အဲ့ဒီအပိုင်းကိုထပ်ပြောမယ်အဲ့ဒီပိုင်းကဘာလဲဆို အင်းဒီ၅ပါးညီမြောက်အောင်ကျင့်ရညီမြောက်အောင်ကျင့်တဲ့အခါတတ္တတရားအကောင်းပြီးတော့ပညာအားနည်းနေရင်ဒါသဘောရဲ့သဘာဝတွေကိုရှင်းရှင်းလင်းလင်းမမြင်ဘူးပြမထင်မရှားမနဲ့ဟိုတော်ဖြစ်နေတာတရားတရားပဲကောင်းတော့ညံမညံမပါတာ အဲကြောင့်ဘုန်းကြီးတို့ကတခါလေးတရားတရားကောင်းကောင်းနဲ့အားထုတ်နေတာပဲဒါပေမဲ့လူသူကသဘာဝမမြင်ဘူးသဘာဝမမြင်တော့ဘုန်းကြီးတို့ဘာအသိဉာဏ်မပြောင်းဘူးဘာအသိဉာဏ်မမဖြစ်ဘူးအသိဉာဏ်မပြောင်းရင်ကိုယ်မူရနှုတ်မူရတယ်မပြောင်းဘူးဗျတကယ်နေစဉ်ဘဝမှာမထူဘူးငကိုယ်တိုင်းမှနေမှာပဲအဲ့ဒါလေးမှတ်တော့နော်ဒီခါလေးလေးပညာသိအကောင်းနေအသိဉာဏ်သိအကောင်းနေသရတရားအာနေနေအာနေနေတဲ့ကဘာဖြစ်လဲလို့အသိဉာဏ်ကိုယ့်ရဲ့ဘုဒ္ဓ စိန်တမြတ်ဘုဒ္ဓဟိုစာတွေဖတ်မယ်တရားတွေနားမယ်ဒါဘုဒ္ဓပေါ့ဗျာဒါနာသီတို့စာသီတို့အဲ့လိုအတွေ့အကြုံနဲ့ကိုယ့်ကိုထိန်ကြီးနေတတ်တယ်နော်ဒါသဘောတော်ရှိရကစိတ်ကူးနဲ့တိစဉ်းစားပြင်တိတဲ့တိမြင်သဘောပေါက်မှုကတော့ဟောသဘောပေါက်သဘောပေါက်မှုကတော့ငါဆွဲမပြောက်ဘူးပေါ့ဗျာတကယ်တိမြင်ဒီငါဆွဲတွေပြောက်ဖို့ယုံနံတော့ ဟိုငါသူတစ်ပါးယောက်ျားမိန်းမပျောက်ဖို့ဆိုတာတော့တကယ်ကိုဘာဝနာမရညာဝိပဿနာညာနဲ့ဖြစ်မှပျောက်ပါတယ်အဲ့လိုဖြစ်အောင်အထောက်ရတယ်နော်အဲ့လိုမဖြစ်ဘူးဆိုရင်တော့ဘာဖြစ်လဲဆိုဟိုစာသည်နာသည်ကိုတကယ်အသိထင်ပြီးတော့ဝေဖန်ဆက်ဆက်မှုတွေနဲ့အချိန်ကုန်နေတတ်တယ်နော်ဒီနေ့ဟိုတခါကြီးဒါတော်ဦးအောင်ခင်ကနေပြီးတော့ဘုန်းကြီးကို ဆရာတော်ကမပြတ်နဲ့ပတ်သက်ပြီးတရားရှောင်းရင်လည်းပြောတော့ပါသူကတော့စီငါလို့သဘုန်းကြီးဆိုဒီမှာစီတွေရှောက်ချက်ကြည့်တော့အများကြီးစီတွေကပြည့်နေတာဆရာတော်ပြောခြင်းနဲ့စီကိုကောက်ချက်ချလို့မရနော်ဒီဒီတရားတွေရှုမှတ်တဲ့ခါကျရင်သူကဘာပြောလဲဆိုတော့ complain ဒီစီငါလို့ complain don't complain ဆိုရင် don't complain ဒါတော့ဒကာယောခင်ပြောတယ်မှတ်မိသလားပေါ့ don't criticize ဒါမလို့အောင် နော်ဘုန်းကြီးဆက်တွေ့တာဒုံးချက်ရှောက်မစစ်ဆေးအောင်ဒါဗာတတွေလေဒါဒါပတဝိတပဲဒါအဘောဓပဲဒီလိုစစ်ဆေးနေလေအမှတ်တရလွတ်သွားတယ်နော်ဒုံကုံစီတာရှောက်စဉ်းစားတွေးတော့နေလည်းမရဘူးဗျနော်ဒုံကုံထိုးဖြစ်တဲ့သဘာဝတိုင်းရှိရတယ်လိုက်ပြီး control လုပ်နေနော်ဒီဝင်လေထွက်လေဟိုတိမ်မွေလာတွေကထင်ရှားအောင်လုပ်တာမျိုးဖောင်းမရမထင်ရှားဖောင်းမုံထင်ရှားအောင်လုပ်တာမျိုးအဲ့ဒါ control လုပ်တာပဲ don't compete ရှင်ပြိုင်ပြမထိုင်ရဘူးအများကြီးတွေ့တော့ဗောဗျာစီနဲ့ပတ်သက်ပြီးဆရာတော်တော့ငါးလုံးမိန်သွားသူဘယ်ရလို့ကျင်တယ်တော့ဘုန်းကြီးမသိဘူးအဲဒါပါတော့ဒါကိုဘုန်းကြီးပြောလို့ရင်မဟုတ်ပြောလို့ရင်ကဒီပညာလွန်ခဲ့တဲ့ပုံကိုကြတော့စာတိနာတိကိုဆရာသမားပြောတဲ့အတိကိုတကယ်သိထင်တတ်တယ်။ဒီနည်းအပြင်ကိုယ်မှာဘုဒ္ဓတာတွေစာပေဘုဒ္ဓတာတွေရှိထားမယ်ပရိယတိဘုဒ္ဓတာဟုတ်လား တကယ်ကျင့်မှုတာတော့မဟုတ်ဘူးဗျာစာအုပ်ဖတ်ပြီးဟာဒါဘယ်လိုကျင့်ရမလဲဘယ်ဝါကျင့်မလဲဒါတွေဘုသူတ္တတွေရှိနေမယ်ဆိုရင်ဒီပေတာနဲ့ထောက်ကြည့်တတ်တယ်နော်ထောက်ကြည့်ပြီးတော့တကယ်ကျင့်တာမဟုတ်ဘဲနဲ့ဘာဖြစ်လဲဆိုတော့ဒီရောကိုတိတယ်လို့နှစ်လက်ပတ်နေတတ်တယ်ဒါကိုဘုန်းကြီးတို့စာပေမှာကြတော့ဘာလဲခေါ်လဲဆိုဆေးလွန်တာလို့ခေါ်တယ်နော်ဆေးမာတဲ့ဆေးမာရောင်ဖြစ်တဲ့ယောဂဝင်တာဟာဆေးလွန်တာအခုရခက်တယ်လို့ပဲတဲ့မှားရင်းဆိုတာလက်ခံထားတဲ့ ခုနကပရိယတိဘုသူတာတို့ပရိပတ်တိဘုသူတာတို့ကြောင့်ဖြစ်တဲ့မမှန်တဲ့ကျင့်မှုအဲ့ဒီလိုကျင့်မှုတွေကိုလမ်းမှန်ပေးဖို့အင်မတန်ခက်ပါလေတဲ့ဒါကြောင့်မို့ဒီနီးမှန်လမ်းမှန်သိတဲ့ဘုသူတာမျိုးပဲကောင်းတယ်ဗျာနီးမှန်လမ်းမှန်ဖြစ်တဲ့ဘုသူတာမျိုးကျင့်နီးမျိုးကြတော့တခြားပုဂ္ဂိုလ်ကတော်တော်ပြောရခက်တယ်ဒါကြောင့်မို့တရားတရားတွေလွန်ကဲရင်လည်းမကောင်းပညာတရားတွေလွန်ကဲရင်လည်းမကောင်းပညာနဲ့တတ်တာညီမျှနေရတယ် ညီမြမှသာလျင်ဒါသရတရားတရားတွေကတိုးတက်တာပေါ့ဗျာတခုခုလွန်ကဲနေရင်တော့မတိုးတက်ဘူးလွန်ကဲမှုမရှိအောင်မလုပ်ရမလဲတတိနဲ့ထိန်ရတော့ပေါ့ဗျာတတ္တာနဲ့ပညာညီမြဘာနဲ့ထိန်ပြီမလဲတတိနဲ့ထိန်ပေးမယ်ဒီလိုမှတ်ထားမယ်နော်နောက်တမာရိယအားကောင်းပြီးဝိရိယအာနေနေခုနဒီထဲမှာတွေ့ရနော်ဝိရိယနဲ့တမာရိသူတို့ကတတွဲဝိရိယနဲ့တမာရိညီမြောက်လောက်ရမယ်တမာရိယအားကောင်းပြီးနော်ဝိရိယက အားနည်းနေတဲ့ဆိုရင်လည်းစူးစားအထုံးမှယော်ရဲနေတာပြင်းနေတာတော့ဗျာစူးစားအထုံးမှတင်းတင်းရင်းရင်းမရှိဘူးပြင်းနေပြင်းရယော်ဒီယော်ရဲလုံးအဲရှုသိစိတ်လေးကကမ္မထာအာယုန်တက်ခါအဲအာယုန်တက်နေတဲ့ခါကျရှုသိစိတ်လေးကကမ္မထာအာယုန်မှာကတ်နေတဲ့ခါကျဘာဖြစ်လဲလဲလူကတက်တောင်းတက်တာလေးအသားလေးမေ့မှတ်နေမေ့မှတ်နေတော့မေ့ပြီးရှုနေတယ်အဲလိုရှုရတဲ့ခါကျဘာဖြစ်လဲတစ်ချက်ရပွင့်ကြသလိုအိပ်ပျော်သလိုဖြစ်သွားတော့ အဲ့ဒါကဘာလဲဆိုတော့တမာရီအကောင်ဝီရိယအာနေအဲ့တော့အဲ့ဒီလိုဖြစ်လိုက်အိပ်ပျော်သွားသလိုဖြစ်လိုက်မှုံဝါဝါဖြစ်လိုက်အချင်းမူတုလိုဖြစ်လိုက်လို့ဖြစ်တဲ့ခါကျဓာတ်ဘောတဘာဝရှုနေနဲ့ဓာတ်ဘောတဘာဝလက္ခဏာတွေမထင်ရှားဘူးပေါ့ဗျခါကျဝီရိယလွန်ခဲ့ပြီးတမာရီအာနေနေပြန်တယ်ကမ္မထအာယုကအတင်းဖိကြိုးစားတယ်နေမညာမှာဒါကြိုးစားတယ်အဲ့တော့ဘာဖြစ်လာလဲစိတ်က အပြင်အာယုန်တွေထွက်ထွက်အပြင်ပဲရောက်ရောက်သွားတယ်ဒီပေါ်မှာကပ်မနေပြင်အာယုန်နဲ့အတိတ်အာယုန်လည်းရောက်တတ်တယ်အနာဂတ်အာယုန်လည်းရောက်တတ်တယ်လက်ရှိပြစ္ဆုတ်ပန်တဲ့အာယုန်မှာမရှိဘူးအတိတ်တုန်းကအကြောင်းအရာတွေသွားနေငါဘယ်တော့မှဘယ်နေရာမှာအထုခဲ့တာဘယ်လိုဖြစ်ခဲ့တာခုတခါမှမဖြစ်ဘူးဒီလိုမှ ဖြစ်ပါဦးမလားအတိတ်တွေးတွေလည်းဝင်လာတယ်နောက်မှငါဒီလိုဟာမျိုးတွေရမှရပါမလားတွေးမှတွေးပါမလားနာကတွေးတွေလည်းဝင်နေပြအဲလိုတိတ်ကြိုးစားပန်းစားအထုတ်နေရင် တမာရီနဲ့မညီမျှဖြစ်နေရင်အတွေးမျိုးစုံဝင်တယ်အဲ့ဒီတွေးမျိုးတွေဝင်နေစိတ်တွေကမပြန့်လွင်နေတော့ဗောဗျာဒီတော့ဝိရိယနဲ့တမာရီညီအောင်လည်းလုပ်ပြရတယ်ဝိရိယနဲ့တမာရီညီဖို့ဆိုဘုန်းကြီးတို့ဘာလို့လဲတတိပါပဲဗျာတတိကတော့မိမ့်မယ်တတိကတော့ဘယ်အရာမဆိုကုံပါနေတတိရှိဖို့လိုတယ်တတိလေးနဲ့ညီမြောင်ထိမ့်ပေးနေဒီနေ့အရင်၅ပါးဒီလောက်နဲ့ထားမယ်နော်နောက်ကဘိုးစင်က တန်ရုံမှာပါတယ်ဘုဇင်ကတုံးနဲ့ညီမြောင်ကျင်ရမယ်ဒါလည်းဖရဲအဲ့ဒီမှာမျိုးဒါတွေတော့ဒီဒီတရားတွေနဲ့ပတ်သက်ပြီးတော့အတဲခုနကထဂရာတို့ဒီကာတို့ကဒီဖျားဟောတဲ့တရားတွေဟိုကတရားယူပြီးစုပေထားလိုက်တာပါအဲ့ဒီသဘောပါဒီမှာဘုဇင်တို့ဒါဖျားဟောတရားပဲခုနအင်္ဂုတ္တမှာပါတဲ့တုတ်တွေလည်းဒါဖျားဟောတရားတွေပဲဒါတွေကိုသူကစုပေလိုက်တာပေါ့ဒီငါဒီငါတွေညီအောင်ကျင့်ဆိုရင် ဘိုးစဉ်ကသုံးဆိုဘိုးစဉ်9ပါးညီမြောင်ကြည့်ရမယ်အဲတော့ဘိုးစဉ်9ပါးကိုဘုန်းကြီးတို့မှတ်ထားမယ်နံပါတ်1ကတတိတံဘိုးစဉ်ပေါ့ဓာတ်တဘာဝလက္ခဏာအာယုံကိုအောက်မေ့မှုမှတ်ရမှုတတိထားမှုဒါတတိတံဘိုးစဉ်လို့ခေါ်တယ်နောက်ဒုတိယကဓမ္မဝိဇ္ဇတံဝေဓမ္မဝိဇ္ဇတံဝေစဉ်ပညာပေါ့ဗျာဓာတ်တဘောတဘာဝတွေထင်ရှားရာသိအောင်သုံးသပ်မှုသိအောင်ကျင့်မှုနောက်ဒါမှဓမ္မဝိဇ္ဇ ခုနေ့ကပြောခဲ့ပြီဘုန်းကြီးတို့ဒီအရာဝတ္ထုတကူပေါ့ဒီလက်နဲ့စမ်းကြည့်သူလက်နဲ့စမ်းကြည့်မာတဲ့သဘောပြော့တဲ့သဘောဒါမျိုးသိတယ်လို့ပေါ့ဉာဏ်ဒီဟူသောလက်နဲ့စမ်းသပ်ကြည့်လို့သိအောင်အထောက်အဓကမဏကသူကတမာရီအားကောင်းနေထင်ရှားလေတမာရီအားကောင်းနေထင်ရှားလေပဲအဲ့ဒီလိုပဲဒါပေမဲ့ထင်ရှားပြီးတကလွန်ကဲသွားတတ်ပြန်တယ်အဲ့ဒီပြဿနာလွန်ကဲတိုင်းကမရှုတတ်ဘူးအဲ့လိုဖြစ်တယ်အဲ့ဒါကြောင့်ကပ္ပတဆရာနဲ့ဆွေးနွေးလို့ကျင့်အဲ့ဒါဆိုရင်တော့တိုးတက်ပါ နောက်တစ်ခုကတော့ဝိရိယတန်ဖိုးစဉ်ဝိရိယတန်ဖိုးစဉ်ဆိုဒီဓကမထံဓာတ်တဘာဝအာယုန်ဒီမှာစိတ်ကိုကတ်သွားအောင်ကြိုးစားရတော့ဗျာတာမန်ကြိုးစားမှုမရဘူး။ဟောခန္ဓာဝိရရိုးကြသွားထုံးစံတိုင်းမှာဘုန်းကြီးတို့နည်းနည်းအသက်ကြီးလာရင်ဒီတိုင်းမှာဘုန်းကြီးဆိုလည်းမတူကိုယ့်ကိုမတ်တဲ့နဲ့ထင်တာမမှတ်ဘူးဗျာ။ဟောဒီတိုင်းတတိုင်းကုန်းကုန်းကုန်းကုန်းသွား။အဲ့ဒါကိုတတိလေးနဲ့ပြန်ပြန်မှတ်ဖေးရ။ခေါင်းကလည်းတခါလေးညွတ်ကြသွားကိုယ့်ကိုတဲ့တယ်ဘုန်းကြီးလည်း မှတ်နေနဲ့ကိုယ့်ဟာကိုယ်ပြန်တတိထားတယ်ဒါလည်းငါခေါင်းငိုက်ကြနေပါလားပြန်တဲ့ပြီအဲ့ဒါမျိုးလုပ်ပြန်အဲဝီရိယပေါ့ကာယိကဝီရိယလိုတယ်စေတသိက်ကကိုယ်အာပေါ့စိတ်အာနှစ်ခုလုံးလိုတယ်ကိုယ်စွမ်းအာစိတ်စွမ်းအာနှစ်ခုလုံးစ조사အထောက်ဒါဝီရိယတန်ဖို့စဉ်လို့ခေါ်တယ်နောက်တစ်ခုကပီတိတန်ဖို့စဉ်ပီတိတန်ဓာတ်တဘာဝအာယုန်လေးတွေမှာစိတ်ကရှင်လောင်းဝမ်းမြောက်မှုသည်ပီတိပေါ့ ဟောရှုမှတ်ရှုမှတ်တော့မအာယုနဲ့မစိနဲ့ကတ်သွားပြီဆိုတော့ရှုမှတ်လို့ကောင်းလာလိမ့်မယ်ရှုမှတ်လို့အောက်ကောင်းလာဇံဇံအင်္ဂါလေးတွေပေါ်တတ်တယ်ဒီအာယုပေါ်မှာတင်ပေးတာချိန်ပေးတာဒါအတိကြတော့မဟုတ်ဘူးเนาะပြင်ဘက်မှာရှိတဲ့ဇိုင်းဇိုင်းဇိုင်းကအစ်စ်တော့မဟုတ်ဘူးဇိုင်းကသဘောမျိုးပဲပြောလို့ရတယ်เนาะဇံရတဲ့ဇိုင်းကမျိုးမဟုတ်ဘူးအာယုံပေါ်မှာတင်ပေးတာချင်းဘုန်းကြီးတို့ဒီအာယုံပေါ်ဝင်လေထွက်လေပဲမှန်မှန် ဝါယောဓဗေမမဒီပေါ်မှာကတ်တော့ပထမမနေ့စူးစမ်းနေတင်ပေးရတဲ့ချိန်ပြရဒါဝိတက်ပဲအဲ့ဒီတော့ဖာမန်ထထသုံးသတ်နာဝိစာရပဲအာယုဏမစိကတ်သွားပြီဆိုရင်မနစ်တဲ့သဘောကြလို့ပြဒါပိတိပဲဟောဒီနေ့တော့မှတ်လို့ဆင်ပြေလိုက်တာဗျာဒါပိတိဒါပိတိတန်ဖို့စဉ်သဘောမျိုးပဲနှစ်သက်ဝမ်းမြောက်တော့အားရတော့ဒီနေ့တော့ဗျာရှုမှတ်တော့အားရလိုက်တာဗျာဒီအတန်ထွက်လာတယ်ဒါမှတ်စိတ်နာအောင်နဲ့ကောက်မှတ်နိုင်တဲ့သဘောကိုပြောနေတယ် နောက်တစ်ခုကတော့ဗာလဲဆိုတော့ပတ္တိတံဘောဇဉ်ပေါ့အဲစိတ်ကရှင်လုံးဝမ်းမြောက်သွားပြီဆိုပြီးမှကိုယ်ကလည်းအေးချမ်းတယ်စိတ်ကလည်းငြိမ်လာကိုယ်ကလည်းငြိမ်လာအေးငြိမ်လာတော်တော်သိတာတယ်အဲ့ဒီလိုယောဂီမျိုးတော့ဘုန်းကြီးတို့မျက်နာကြည့်ရတယ်သိတယ်သူကပီတိလေးတွေဖြစ်လာကိုယ်ကလည်းငြိမ်စိတ်ကလည်းငြိမ်သူ့မျက်နာကငြိမ်လာရှောက်တကကြအေးချမ်းလာသူကျဉ်းနေတယ်မျက်နာပေါ်နေတယ်ဖုံးသူသိတာတယ်ကမ္မဋ္ဌာန်းဆရာ အဲ့ဒါကိုဘုန်းကြီးတို့ဘာခေါ်လဲဆိုတော့ပတ္တိတံမိုးစဉ်လို့ခေါ်တယ်နောက်တစ်ခုကတော့တမာရိတံမိုးစဉ်ဆိုတာကဒီဓကပဒအာယုဓာတဘာဝအာယုမှာဓာတဘာဝတွေမှာစိတ်ကိုကပ်နေတဲ့သဘောလေးကပ်ပြီးတီးနေတဲ့သဘောလေးတမာရိခေါ်တယ်တမာရိတံမိုးစဉ်နော်နောက်ပြီးတော့ဒီနောက်တစ်ခုကနံပါတ်9ဥပေက္ခတံမိုးစဉ်ပေါ့နော်ဥပေက္ခတံမိုးစဉ်ကြပါလဲဆိုဒီစိတ်ကို အဲ့ဒီဟာလေးပေါ်မှာဘေးမှာရောက်မသွားဘူးပေါ့ဗျာဒီဒီဟာလေးပေါ်မှာငြိမ်သက်ပြီးတိမ်မွေ့ပြီးတည်ငြိမ်တဲ့ဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်ဘူးသူကခံစားမှုကတာမန်ခံစားမှုလေးပဲတိမ်မွေ့တဲ့ခံစားမှုလေးပြောအောင်ပေါ့အဲ့ဒီလိုဖြစ်တဲ့သဘောပဲဒါကစိတ်ကိုညီမျှထားတဲ့သဘောလို့သုံးပါတယ်နော်စိတ်ကိုညီမျှထားတဲ့သဘောဆိုတော့ဘာလဲဆိုတော့ဟိုစိတ်ကိုတက်ကြွတာလည်းမဟုတ်ဘူး ပြန်လွင်တာလည်းမဟုတ်ဘူးတွန့်ဆုတ်တာလည်းမဟုတ်ပြင်းရတာလည်းမဟုတ်ဘူးတနည်းအားပြောရင်ချမ်းသာနေရလည်းမဟုတ်ဘူးဆင်းရဲနေရလည်းမဟုတ်ဘူးအဲ့လိုစိတ်ကိုအငြိမ့်မြထားပြီးရှုတဲ့သဘောပါပဲဒါကိုဘုန်းကြီးတို့ကဥပေက္ခတာမွေးစလို့ခေါ်တယ်ဒါကဘယ်ချိန်လောက်မှဖြစ်လဲဆိုတော့ဘုန်းကြီးတို့ဥရပြညာလောက်ရဲ့အထက်ပိုင်းမှာဖြစ်တယ်ဒါမှမတားမယ်နော်ကျန်တဲ့ဒီတကယ်လို့ဉာဏ်စဉ်တွေအထက်တက်သွားတဲ့ပုံကောင်များအဲ့ဒီအထက်ထက်ဉာဏ်တွေကြောင့်ကိုယ့်အကိုဒီဘုဇင် ခုနှစ်ပါးနဲ့ချိန်ချိန်ပေးရတယ်ကိုစိတ်ဓာတ်တွေကြာလာပြီဆိုဘယ်ဘုဇင်လေးကိုဆင်ញင်ပေးစိတ်ဓာတ်တွေမြင့်တက်သွားပြီတက်ကြွနေပြီဆိုဘယ်ဘုဇင်ဆင်ញင်ပေးဒါလေးပဲပြောထားမယ်အရင်ကလည်းဘုန်းကြီးတို့ဒီစာပြေလေးတွေထုတ်ပြီးပြောပြောခဲ့ဘူးပါတယ်ဒီမှာလည်းပါတယ်ပေါ့နော်ဒီမှာလည်းရေးထားတယ်ကြည်လိုက်စိတ်ဓာတ်တက်ကြွနေရင်ပတ္တိတမာရီဥပေက္ခတန်ဖိုးစဉ်ကိုပွားရမယ်စိတ်ဓာတ်တက်ကြွနေနော် စိတ်တွေကတက်ကြွနေလို့ရင် तू ကဒီဘာဖြစ်လဲ तू တက်ကြွလို့ရင်လည်း तू ကလွတ်နေတာပေါ့ဗျာတက်ကြွလုံးတဲ့ခါကျတက်ကြွလုံးရင်ဒီဟာလေးကိုစိတ်ကိုငြိမ်ငြိမ်လေးနဲ့လုပ်ရမှာငြိမ်ငြိမ်ချမ်းချမ်းလေးနဲ့လုပ်ရတယ်အဲ့ဒါအဲ့ဒါကြောင့်မို့စိတ်ကိုငြိမ်ငြိမ်လေးထားပြီးရှုရတယ်အေးချမ်းချမ်းလေးထားရှုပေါ့စိတ်ကိုတမာတိဆိုတည်ငြိမ်လေးလေးထားရှုစိတ်ဥပ္ပခါဆိုတာ တက်ကြွမှုလည်းမဖြစ်ဘူးဟုတ်လားအောက်ကြမှုလည်းမဖြစ်ဖက်နဲ့ နော်အေးစိတ်စိတ်လေးစိတ်ကိုအငြိမ်းမြထားပြီးရှုတဲ့သဘောမျိုးပဲစိတ်တက်ကြွနေဟောငါစိတ်တက်တည်းတက်ကြွနေဆိုစိတ်လေးကိုအေးချင်းချင်းလေးပြန်ထားတည်တည်ငြိမ်ငြိမ်လေးထားနော်ဥပ္ပခါဆိုတော့စိတ်ကိုချမ်းသာမှုဆင်းရဲတာလည်းမဟုတ်ဒီလိုလည်းပြောလို့ရတက်ကြွမှုလည်းမဖြစ်ပဲနဲ့အောက်ပြုတ်ကြတာလည်းမဖြစ်ပဲနဲ့စိတ်ကိုအေးချမ်းချမ်းငြိမ်ငြိမ်တည်တည်ငြိမ်ငြိမ်လေးနဲ့အာယုံကိုသိနေတဲ့သဘောလေးပါပဲအဲ့လိုလေးထားပြီးရှုပါတိတ်တက်ကြွလုံးနေ ဒီကစိတ်တက်တွေကြတတ်တယ်စိတ်တက်ဟိုတရက်လာလဲဒါပဲတရက်လာလဲဒါပဲဒီလိုဖြစ်နေစိတ်တက်တွေကြတတ်တယ်အဲ့ကကြတော့ညံလေးနဲ့ဆင်ញင်ရှုရတယ်ဒါသဘောသဘာဝလေးတွေတိကျမြင်အောင်ရှုအာနာပါနဆိုအာနာပါနရဲ့ဖြစ်စဉ်လေးတွေသူ့ရဲ့သဘောသဘာဝဒီဖြစ်စဉ်မတတိမယပထမဒုမတို့ရဲ့အတူတွေမြင်အောင်ပြန်ချိန်ဝိရိယလေးတင်ပေးရတယ်စိတ်တက်ကြတယ်ဝေကာယောဝိရိယစေရောသူများတွေတော့ရအောင် လုပ်သေးတာပဲငါလည်းရအောင်လုပ်နိုင်ရမှာပေါ့ ဒါမျိုးပေါ့ဝိရိယပီတိနိတ္တဝါမြောဒါသူတော်ကောင်းတွေလှုပ်တဲ့လှုပ်ပဲသူတော်ကောင်းစိတ်ဓာတ်ရှိမှလှုပ်နိုင်တာသူတော်ကောင်းနေမှာလှုပ်နိုင်တာလှုပ်ပဲငါမှသူတော်ကောင်းအလုပ်တွေလှုပ်ခွင့်ရတယ်ဆိုအဲ့လိုဝါမြောဝန်တာစိတ်ပီတိစိတ်တွေထားပြီးရှုပေးရတယ်ဒါမျိုးလေးစင်နော်စိတ်ဓာတ်တွေကြာလာရင်ဓမ္မဝိစယဝိရိယပီတိတံဖို့စင်ပွားများပေးရတယ် ဒိဋ္ဌတ်တွေတိတ်တက်ကြွလွန်နေ ပတ္တိတမာရိဥပ္ပခာတမဒါလေးမှတ်ထားနော်ဒီဥရဗျာညာအထက်ပိုင်းရောက်တာဒါလေးတွေပြန်ပြန်ချိန်ပေးတယ်ကိုယ့်ကိုဒီနေရာမှာငါဘာဝုဇဉ်ဘာဝုဇဉ်သုံးတဲ့တယ်လေဒါလေးတွေသိထားစိတ္တတွေကြာနေပြီငါဘာဝုဇဉ်သုံးရမလဲစိတ္တတွေတက်ကြွနေတယ်ဘာဝုဇဉ်သုံးရမယ်ဒါလေးသိအောင်လုပ်တာဒါသိကြုံများတယ်ဒါအောက်ကဘုန်းကြီးဝီဒီ ဝိသုဒ္ဓိမဲ့တစ်နေရာခွင့်ဆက်ကြောင်းရတွေကဘာလဲဆိုခုနအဆုံးကြောင်းလေးကြည့်လိုက်အဆုံးကြောင်းလေးကပ္ပထာအလုံးကတတိနဲ့ဉာဏ်ရှိသောယောဂီသာပြီးမြောက်အောင်မြင်သည်ဒါဝိသုဒ္ဓိမဲ့ကြံကိုပြီးရှိတာနော်ဘယ်ကပ္ပထာအာထုအာထုတတိနဲ့ဉာဏ်ကိုကတော့ဉာဏ်နဲ့သွားတဲ့အပိုင်းနဲ့ရောက်နေတော့ဉာဏ်အရေးကြီးတာပေါ့နော်ဒါကတော့တက္ကမနာရှုနည်း10မျိုးပေါ့နော်ဒီလောက်နဲ့ထားကြရအောင်နောက်ကိုရှင်ဟိုဣရိယာပုတ်၄ပါးရှုမှတ်တဲ့ဟာ အဲ့ဒီမှတ်စုပြမယ်နော်ဒါလည်းဘုန်းကြီးတို့မှတ်စုတွေပေးပြီးသားပါဗျာအဲ့ဒီတွေကနေယူပြီးတော့ကြည်ပေါ့ဒီမှာလည်းထိုးပြပါလိမ့်မယ်မနေ့ကလည်းဘုန်းကြီးဣရိယာပုတ်ပြောခဲ့ပါသေးတယ်ဣရိယာပုတ်ရှုနေနော်ဘုန်းကြီးတို့ရည်ရွယ်တာကဒီခုနလည်းပြောခဲ့ပြီမာသရိပံသုံးမှာဘယ်လိုဟောထားတယ်ပြီးတော့ခါကျတော့သူ့ရဲ့ဖွင့်ချမ်းမှာဘယ်လိုရှုမှတ်နေပြတယ်မနေ့ကဘုန်းကြီးတတိပဒံသုံးထက္ကရာနဲ့ ပါဠိတော်နီးမိပြောတယ်ဟိုဘက်ကတ်နေတဲ့ကိုရှင်အလဲကောင်စာလေးရအောင်ပို့လာအဲ့ဒီမှာဣရိယာပု၄ပါးရှုမှတ်တဲ့နေ့ကပထမဘုရားဗာပြောလဲဆိုကိစ္ဆံတော်ဝါကိစ္ဆမိတိပတ္တိဟုတ်ပြီသွားရင်သွားတယ်လို့သိရမယ်ဒီလောက်ပဲပါတယ်နော်ပြီးတော့ထီတော်ဝါထီတော်မိတိပဇာနာတိရရင်ရမှန်သိရမယ်ဒါပဲပါနိသိဏောဝါနိသိဏောမိတိ ဘာတိထိုင်ရင်ထိုင်မှန်းသိရမယ်တရားနောဝါတရားနောမိတိပဇာနာတိအိရင်အိမ်မှန်းသိရဒီလောက်ပဲညွန်တယ်နော်ဒါကြောင့်ဒီတွေကနေပတ်ကိုက်အောင်လို့ပေါ့သွားရင်သွားသွားမှန်းသိဆိုဘုန်းကြီးတို့ကဘယ်လားနဲ့ညာလားနဲ့ဟိုအဲ့ဒါလောက်ပဲတင်လိုက်တာအဲ့ဒါနဲ့ကိုက်ညီအောင်ဒီဟာနဲ့နော်အဲ့ဒီမှာသူကထပ်ခွဲပြတယ်အခုဘုန်းကြီးတို့ဒီအသေးစိတ်မူရာမှာလဲဒီဟာတွေမပါဘူးလားဆိုပါတာပဲ နော်အခုဒီဣရိယာပုတ်၄ပါးလေးရှုမှတ်နေပြရတဲ့အပေါ်မှာကြည့်လိုက်စာတယ်စာတိုင်းကကြာရှိသောသွားမှုရမှုထိုင်မှုလျှောက်မှုဣရိယာပုတ်ကိုယုံဒီဣရိယာပုတ်၄ပါးရှင်ပြအသေးစိတ်မူရာထဲမှာဒါတွေမပါဘူးလားပါတာပဲလေဒီဥပမာဟိုဟိုငဲ့ကြည်တာဟိုဆောင်ဟိုလက်ကြဒီရောက်ရှေ့တက်တာနောက်တက်တာဒါမျိုးတွေအတူတူပဲသွားတာတွေလာတာထိုင်တာနေနဲ့ဒီဣရိယာပုတ်၄ပါးတက်တက်ရှုခိုင်းတာပါလေဆိုကြာကြာသွားမှု ကြာကြာရမှုကြာကြာထိုင်မှုကြာကြာအိပ်မှုအဲ့လိုခါမျိုးတွေရှုနည်းကိုရည်ရွယ်တယ်ဒါမှတ်ထားမယ်ကြာကြာထိုင်နေတဲ့ခါမှာအဲ့ဒီမှာအဲ့ဒီထိုင်မှုရမှုသွားမှုဒီဣရိယာပုတ်၄ပါးမှာဖြစ်နေတဲ့ဥပါဒနာခန္ဓာ၅ပါးကိုရှုခိုင်းတာဥပါဒနာခန္ဓာ၅ပါးဥပါဒနာခန္ဓာ၅ပါးနဲ့ဖြစ်ကြောင်းအကြောင်းနဲ့တူပါဗျာဥပါဒနာခန္ဓာတနည်းအားဖြင့်ဥပါဒနာခန္ဓာ၅ပါးအကြောင်းအကြောင်းတရားလည်းရှုရမယ်ဥပါဒနာခန္ဓာအကျိုးတရား၅ပါးအကျိုးတရားလည်းရှုရမယ်ဒါကိုပြောတယ် ဘယ်လိုရှုရမလဲဆိုအနေစာဒုက္ခအနတ္တမြင်အောင်ရှုတာဒါကတော့စာတန်းပြောတာလေမနေ့ကပြောခဲ့ပြီလေထကရာတိတိကျကျသွားတော့မယ်ဆိုရင်ဘာဖြစ်လဲသွားခြင်းနဲ့စေရင်ဖြစ်တယ်ပြီးတော့စေသောဝါယောဒာကြီးတွန်းထိုးသွားတယ်နံပါတ်3ကဉာဏ်နဲ့တသဘောတဘာတူဒီ၃ချက်ပဲဒါဘုန်းကြီးတို့ကဒီဟာနဲ့ညီအောင်ဟိုလားဟိုဆရာတော်ကြီးတစ်ပါးရဲ့ညီကိုတုံးပြုတ်လိုက်တာဘာလဲဆိုညာလန်းနဲ့ဒါပဲပြောလိုက်တာဒီ၃ချက်ပဲသူကပြောတာဟုတ်ထကရာ အဲ့ဒါနဲ့ညီအောင်ဘုန်းကြီးပြောလိုက်တာညာလန်းနေဆိုဆုတ်ထိုင်ထက်လန်းတဲ့အခါမှာဗာတိရမလဲတွန့်ကန်တဲ့သဘောလေးသိအောင်လုပ်အနည်းဆုံးတစ်ချက်သိအောင်လုပ်အကြောင်းကပါလေလန့်ကျင်တဲ့စိတ်ဟာအကြောင်းပဲဒီမှာအကြောင်းနဲ့အကြောင်းကိုလည်းရှုရမယ်ပြောနေလန့်ကျင်တဲ့စိတ်ကြောင့်မို့လန့်ကျင်တဲ့စိတ်ကအကြောင်းပြီးတော့တွန့်ကန်လာတွန့်ကန်တာနောက်ကလိုက်သိနေဒါအကျိုးပေါ့ဒါမျိုးလေးရှုခိုင်းတာပဲသုံးချက်ပဲရှုခိုင်းတာနော်အဲတော့လန့်ကျင်တဲ့စိတ်ရဲ့ လှမ်းတဲ့ဟာရယ်လှမ်းနေတဲ့လှမ်းနေခိုက်တာဖြစ်တဲ့သဘာဝရယ်နောက်ဆုံးအကြံနဲ့တတ်တော်တော်ဒီ၃ချက်ရှုခိုင်းတာဒါလေးမှတ်ထားမယ်ဒါကတော့ဘုန်းကြီးတို့ဣရိယာပု၄ပါးရှုမှတ်တဲ့နေ့ဒီလောက်ပဲပြောမယ်နော် နောက်တံပစင်ညအသေးစိတ်မူရရှုမှတ်တဲ့နေ့ဒါဘုရားဟောတာတွေဘုန်းကြီးမြန်မာပြန်ပြထားတာအဲ့မှာရှေ့တုတ်တက်တဲ့နောက်ဒါသွားတာပဲဗျနော်တဲ့တယ်ကြည်တယ်စောင်းငယ်ကြည်တယ်ဒါဒီရတဲ့ဣရိယာပုတွေနဲ့ဆိုင်တာကိုယ်မှုဆမ်းမှု နော်ဒါကနောက်ဘုန်းကြီးတွေအတွက်ဘုရားဟောတာနဲ့နှစ်ထပ်သင်္ကန်းတပိတ်အခြားသင်္ကန်းမှာဆောင်းခုယောဂီတို့ကြောင့်ကိုယ်အဝိသင်္ကန်းနေအဝိတွေပေါ့ဝဲအဝဲဝဲတာတွေအဲ့ရင်လဲဆောင်းချုံတာတွေဒါမျိုးတွေပေါ့စောင်းမှုတောင်းမှုခဲမှုလျှက်မှု စားတောင်းမှုအကုန်ပပါတော့ပေါ့အဲ့ဒါတွေပြောတယ်ကျင်ကြီးဆုံးမှုကျင်ငယ်ဆုံးမှုဒါအသေးစိတ်မူရတယ်ဘုရားဟောတာ မိမထပ်ပြောထားအိမ်မှာထပ်ပြီးသွားမှုရမှုထိုင်မှုအိမ်ဒါခုနလည်းပါတာပဲလေဣရိယာပုတ်၄ပါးထဲမှာဒါကိုပြောချင်တာခွဲချင်တာကဣရိယာပုတ်၄ပါးမှာလည်းဒီသွားမှုထိုင်မှုတွေကဒါအဲ့ဒီတိုင်ဘုန်းကြီးမြန်မာပြန်ရေးတာဒီမှာじゃဂတိထိတိနိသိနေသုတ်တွေဇာဂရိတွေဒီမှာနံပါတ်9ကဣရိယာပုတ်၄ပါးမှာလည်းဒါတွေပါပြီးသားဒီဟာကြတော့ခုနလိုဟိုဟာကကြအကြာကြီးသွားမှုရမှုဒါကြခဏရမှုသွားမှုလာမှုနေမှုထိုင်မှုအိပ်မှု ဒီလိုခွဲမထားနော်အကုန်လုံးပါတယ်ဒီမှာအိမ်မှုနှုံးမှုစကားပြောမှု စကားပြောတဲ့ခါလဲခုဘုန်းကြီးတရားစကားပြောတဲ့တတိလေးကပြောတာပေါ့ယောဂီတို့တရားလျှောက်တဲ့တတိလေးကလျှောက်တိတ်ဆိတ်စွာနေမှုတိတ်ဆိတ်တိတ်တိတ်ဆိတ်ဆိတ်တယောက်တည်းနေတဲ့ခါလဲတတိလေးနဲ့ဒီမှာတတိတံပစင်ညာဖြစ်လေရှိတတိနဲ့ညာနဲ့ဆင်ញင်နေရမယ်ဒါပြောတယ်အောက်မှာဆက်ကြည့်မယ်အသေးစိတ်မူရရှုရတယ်ဒါစာတိုင်းရေးထားတယ်အောက်ဆက်ကြည့်မယ် ရှေ့သို့သွားမှုနောက်သို့ဆွဲမှုတဲ့တဲ့ကြည်မှုဆောင်းဆောင်းငယ်ကြည်မှုကိုယ်မှုဆမ်းမှု၆ဌာနဟာအလေလာတန်းသာဖြစ်တဲ့ဣရိယာပုဂ္ဂိုလ်အလေလာတန်းသာဖြစ်တဲ့ဣရိယာပုဂ္ဂိုလ်ရည်ညွှန်းတယ်ပေါ့အကြာကြီးလည်းမဟုတ်ဘူးတူတူဣရိယာပုဂ္ဂိုလ်လည်းမဟုတ်ဘူးနော်အလေလာပြုလုပ်တဲ့ဣရိယာပုဂ္ဂိုလ်ရည်ရွယ်တယ်ဆုံးခံမှုစတဲ့နောက်ဣရိယာပုဂ္ဂိုလ်အခိုက်တန့်ဥပါဒနာခန္ဓာ၅ပါးအကြောင်းနဲ့တူကခုနလိုပဲပြန်ပြောတာပါပဲ။ အခုဒီပြောခဲ့တဲ့ဣရိယာပုတ်အသေးစိတ်မူရာရှုတဲ့ခိုက်တာမှာဘာရှုရမလဲခန္ဓာ၅ပါးပဲဥပါဒတဲ့ခန္ဓာ၅ပါးပဲဆွဲလန့်နေတဲ့ဥပါဒတဲ့ခန္ဓာ၅ပါးမြင်အောင်ရှုနော်အကြောင်းနဲ့တကွဖြစ်တဲ့ဥပါဒနဲ့ခန္ဓာကိုဘာယူအိဋ္ဌဒုက္ခအနတ္တမြောင်ရှုဒါကြောင့်ဘုန်းကြီးတို့ကခြေလမ်းနဲ့ခိုက်တာမှာပေါ်ပြီးပြောက်ဖြစ်ပြီးပြအနည်းဆုံးတော့အဲ့လိုမြောင်ရှုရှုဥပါဒနဲ့ခန္ဓာပြောလို့ရတယ်ပြောပြမယ်ခုနက ဟိုလှမ်းမြင်တဲ့စိတ်ကြောင့်မို့တွန်းကန်တဲ့သဘော ဖြစ်သွားတယ်တွန်းကန်မှုသဘောနဲ့တူမာတယ်ပြော့တယ်ဉာဏ်နဲ့ဓာတ်သဘာဝတွေသိတယ်အဲ့မှာကြည့်လိုက်လှမ်းမြင်တဲ့စိတ်ကဝိညာဉ်နဲ့ခန္ဓာပဲတွန်းကန်တဲ့သဘောတွန်းတဲ့သဘောတို့ဉာဏ်နဲ့မာတာပြော့တာတော့ဒါသူပဲခန္ဓာပဲဟိုမှတ်သားထားတယ်အာဒါလှမ်းမြင်တဲ့စိတ်ပဲဒါတော့ပထဝီတပဲဒါတင်ညက်ခန္ဓာမှတ်သားတဲ့သဘောတွေအဲ့ဒီမှာလှမ်းမြင်တဲ့သဘောမှာလည်း ခံစားရတာပေါ့လှမ်းတဲ့အခါမှာတွန်းကံပြီးခံစားမယ်ဒီကမာတဲ့အခါမာတော့ခံစားမယ်အေးတာခံစားမယ်အဲ့ဒီခံစားနေတဲ့သဘောဝေဒနာခန္ဓာပဲဒီလှမ်းတဲ့အာယုံမှာမှစိတ်ကရောက်တော့တင်ပေးတာချိန်ပေးတာကြောင့်ဝိတ္တဝိသရာဓာရီကြတော့ရှုမှန်ဓာရီကြတော့သင်္ခါရခန္ဓာပဲအဲ့ဒါပဲအကုန်လုံးအကြောင်းကျိုးလဲပါသွားတယ်မှတ်တာတွေဒါကိုပြောလို့ရင်းမယ်အဲ့မှာနေဆာလည်းမြောင်မှမယ်ဒုက္ခလည်းမြောင်မှမယ်အနတ္တလည်းမြောင်မှမယ် ဒီကတလေရှုမှိုင်နဲ့တွေ့ပါလိမ့်မယ်အရွယ်ကြီးလာတော့ခြေတော့ကလှဲအမ်းခြင်းမလဲရွေဘေးရွေခြင်းရွေသွားတယ်ကိုဖြစ်စဉ်နဲ့နာမည်ဖြစ်တော့အနာတ္တသဘောသိသိတာအရွယ်ကြီးလာတယ်ကခြေတော့ကရှေ့သွားခြင်းကိုကရှေ့သွားခြင်းနဲ့မသွားဘူးခြေတော့ကနောက်ဆွဲလို့ဆွဲဘေးကံလို့ခံတယ်အဲ့ဒါပဲဟောငါခံလို့ရငါဖြစ်တတ်တိုင်းငါဖြစ်ခြင်းတဲ့အတိုင်းမဖြစ်တော့ပါအနာတ္တသဘောအဲ့ဒါပဲအနာတ္တသဘောကိုဖြစ်ခြင်းမဖြစ်တဲ့သဘောပဲကြာကြာရှုလာညောင်းလာတာပဲလေကြိုက်လာတာပဲ ကိုကတော့မညောင်းမနဲ့ရှုချင်တာပဲမရဘူးသူ့သဘောတူပဲဘုန်းကြီးတို့မြင်အောင်ရှုတာဒါလေးမှတ်မယ်နော်အောက်ကိုဆက်ပြီးကြည့်မယ်ကိုကြည်ကြအောက်ကိုဆက်ဆွဲချတော့နောက်တစ်မျက်နာပေါ့နော်အသေးစိတ်မူရာရှုပါပါဒီဘုန်းကြီးတို့အသေးစိတ်မူရာရှုပါတဲ့ခါမှာအောက်ဆုံးကြောင်းမှာပါတယ်သူအောက်ဆုံးကြောင်းမှာသွားမှုရမှုထိုင်မှုဒါလေးကိုပြောတာနိုမှုအဲ့ငါးဌာနတော့အသေးစားအတူဆုံးဣရိယာပုတ် ခုနနဲ့တူတူပါပဲဘုန်းကြီးတို့စောစောကဣရိယာပုတ်၄ပါးရှုမှတ်တဲ့ရှုမှတ်တဲ့နေ့ကြတော့ကြာကြာထိုင်တာကြာကြာသွားတာကြာကြာရတာကြာကြာဣတဲ့အမျိုးရှုမှုဆိုလိုတဲ့ဒီနေရာမှာကြတော့ဒီသံပစင်ညာထဲမှာပါတဲ့သွားမှုရမှုကြတော့အတူဆုံးဣရိယာပုတ်ခဏရမှုခဏသွားမှုခဏထိုင်မှုဒါမျိုးပြောတယ်ခဏအိမ်မှုဒါမျိုးရည်ညွန့်နေဆိုတာပြောတယ်ပေါ့နော် အဲ့မှာဆက်ကြည့်လိုက်ကြောင်းတွင်သွားမှုရမှုထိုင်မှုစားအသေးစားအတူစားဣရိယာပုတ်ကိုကြောင်းတွင်ထဲမှာသွားတာမျိုးအဲ့ဒီလိုဣရိယာပုတ်တွေမှာခန္ဓာ၅ပါးဥပါဒณะခန္ဓာ၅ပါးအကြောင်းနဲ့တကွာဥပါဒณะခန္ဓာ၅ပါးဥပါဒဆွဲလန်းနေတဲ့ဥပါဒခန္ဓာ၅ပါးအကြောင်းနဲ့တကွာရှုခိုင်းတာဘာလို့ရှုအောင်လဲအနေစာဒုက္ခအနတ္တမြောင်ရှုဒါကြောင့်မို့ဘုန်းကြီးတို့ကဘာပြောလဲဆိုတော့ယောဂီများစွာဒီလိုဝိပဿနာပဲပြဝိပဿနာပဲပြဝိပဿနာပဲရှုပါတယ်ဒီလိုပြောတာ မေ့ကြည့်လိုက်တော့ဝိပဿနာစကားလုံးကမပါဘူးအဲ့လိုမျိုးဖြစ်တာအခုဒီမှာပြောတာကဝိပဿနာထီအောင်ပြောနေတယ်နော်ဣရိယာပုတ်တဘာဝတွေမြောင်ကြည့်ခန္ဓာ၅ပါးဒီမှာတဘာဝတွေမြောင်ကြည့်အဲ့ဒီတဘာဝတွေရဲ့အကြောင်းကိုလည်းရှုရမယ်တဘာဝကိုလည်းရှုရမယ်ပြီးတော့အနေစာဒုက္ခဒါနန္တအနေစာဖြစ်မြင်ရမယ်ဒုက္ခမြင်မယ်နတ္တမြင်မယ်အဲ့ဒီကြမှာတော့ဝိပဿနာလို့ပြောလို့ရတယ်အောက်မှာဒီဘိကမာထေ ဒီဝမထေမြတ်ယူဆအောက်မှာဆက်ကြည့်မယ်နော်အခုဟာတွေကတော့ဘုန်းကြီးတို့ဒီဆရာသမားတွေဆရာတော်ကြီးတွေပေါ့လေလေးစားတဲ့ပုံကိုယ်တွေအယူဆတွေကိုဒီတိုင်းထည့်တာအောက်ဆက်ကြည့်မကုရှင်ဒီဟာတွေပြောနေလို့ဟိုကြားနေလို့နောက်တမျက်နာသွားမယ်အောက်ကမျက်နာသွားအောက်ကမျက်နာဒါပါပဲကိရိယာပုတ်ရှုမှတ်နေဒါလေးပဲမှတ်တာပေါ်ပြန်တင်လာဒီမှာအဲ့ဒီအမဟုတ်ဘူး ခုနခုနအင်းအပေါ်ပြန်တင်လိုက်နည်းနည်းတင်တော့အပေါ်မှာအပေါ်တင်တော့မို့အောက်ကိုဆွဲခိုင်းတာကြုံပြောတာမှန်အဲဟုတ်ပြီအဲ့မှာအိရိယာပုတ်ရှုဒီဒါအရေးကြီးတာဘုမဟုတ်ပေါ်အပြန်အပေါ်မှာအပေါ်မှာရှုနီးတနည်းရောက်သွားပြီအပေါ်ကနီးကိုရင်ကြည့်ရတာအဲ့ဒီမှာအိရိယာပုတ်ရှုနီးဒါပဲအဲ့ဒီမှာအိရိယာပုတ်ရှုနီးကမနေ့ကလည်းပြောခဲ့တယ်ဒါဒီထဲမှာလည်းစာရေးတာသိအောင် အစဆုံးမှာဘာဖြစ်လဲဆိုသွားခြင်းသွားခြင်းနဲ့စိတ်ခြင်းဖြစ်တယ်ရက်ခြင်းရက်ခြင်းနဲ့စိတ်ထိုင်ခြင်းထိုင်ခြင်းနဲ့စိတ်လျောင်းခြင်းနဲ့အိတ်ခြင်းနဲ့တူတူပါပဲဗျာအဲ့ဒီပထမဆုံးဘာလုပ်မလဲစိတ်ဥခြင်းစိတ်ကိုတတိကပြီးရှုဒါနံပါတ်1နံပါတ်2ဒီခြင်းစိတ်ကြောင့်ဖြစ်တော့ဝါယောတပေါ့စိတ်တစားဝါယောတခေါ်တယ်စိတ်ကြောင့်ဖြစ်လို့စိတ်တစားဝါယောတခေါ်တယ်သူ့ရဲ့တွန်းကန်တယ်ပေါ့နော်ဟုတ်လားထတယ်ဆိုထိုင်ရင်ထခြင်းနဲ့ဆိုဒီမှာဖြစ်စဉ်စဉ်ဒီလိုတွန်းကန်သွားတာပဲ တုံးကန်တဲ့သဘောသိအောင်ရှုထောက်ကန်တဲ့သဘောသူသိအောင်ရှုအဲ့ဒီဝါယုတ္တကလည်းသူတစ်ခုတည်းမဖြစ်ဘူးဉာဏ်နဲ့တတ်တယ်နဲ့ဖြစ်တယ်ဒါပဋ္ဌာန်းနဲ့ဘုန်းကြီးတို့ထောက်တာနဲ့သိကြပြောပြီးပြီအဲ့ဒီဝါယောတ္တနဲ့အတူဖြစ်တဲ့ဉာဏ်နဲ့တတ်တဘာဝတွေမြင်အောင်ရှုသုံးချက်ပဲဒါပဲဣရိယာပုတ်လေးပါသွားရတာပဲရှုထိုင်တာပဲရှုရှုအိတ်တာပဲရှုရှုလျောင်းတာဒီသုံးချက်မြောင်ရှုလို့ဒါပြောသွားအဲ့မှာကြည့်အဓိကဆိုလို့ရပါလေခြင်းစိတ် သွားခြင်းနဲ့စိတ်အိတ်ခြင်းနဲ့စိတ်ရခြင်းနဲ့စိတ်နံပါတ်2ဝါယောဒရဲ့သဘောထောက်ကန်တဲ့ဘောတွန်းကန်နံပါတ်3အခြားတသွားဝိုင်းကိုမြင်အောင်ရှုဒါလို့ဆိုလုံတော့ပါပြီဗျာနော်အဲ့ဒီဘုန်းကြီးတခြားဒီထဲမှာတော့ဘုန်းကြီးတို့ကသင်တဲ့အချိန်တုန်းကတော့အတိအကျကြအကုန်လုံးပြောခဲ့ပါတယ်ခေကုချင်းအောင်နောက်တစ်မျက်နှာသွားမယ်နော်စာမီလာနံပါတ်4နောက်တစ်မျက်နှာသွားတောင်းပစညဆက်ဆွဲအောက်ကိုဆွဲနောက်တစ်မျက်နှာ အဲအဲ့ဒီမှာတရားလေးပြောမယ်နော်ဒီနေ့တံပစဉ္ညအသေးစိတ်မူရရှုမှတ်တယ်နီးဒါလေးထပ်ပြောချင်တယ်နော်အဲအသေးစိတ်မူရရှုမှတ်တဲ့ခါကျလဲရှေ့သွားရှေ့ကိုသွားခြင်းနဲ့ဆိုသွားခြင်းနဲ့စိတ်ခြင်းဖြစ်တာပဲနောက်ဆိုဆုတ်ခြင်းနဲ့ဆိုဆုတ်ခြင်းနဲ့စိတ်ခြင်းဖြစ်တာပဲအဲ့ဒါသိအောင်ရှုဖို့ပဲခြင်းစိတ်ပေါ့စိတ်ဥဒါသိအောင်ရှုအဲ့ဒီခြင်းစိတ်ကြောင့်မို့ဝါယောတကနေရှေ့တွန်းမယ်နောက်ဆုံးမယ် ဒါလေးတွေမြောင်ရှုရဝါယုဒသဘောမြောင်ရှုအတူတူပဲခုနာတွေနဲ့ဝါယုဒကလည်းသူတစ်ခုတည်းမဖြစ်ဘူးဉာဏ်နဲ့ဓာတ်သဘောဝါနဲ့သူဖြစ်တော့ဉာဏ်နဲ့ဓာတ်သဘောဝါတွေသိအောင်မှတ်ရမယ်ဒါပြောတယ်။အောက်မှာဆက်ကြည့်မယ်။တံပစင်ညာအဲ့ဒီအလေးဒိဗယ်လေးဘုန်းကြီးတို့ရေးထားပါတယ်။တံပဇာနာတံမံကံစွာပြည့်စုံစွာပကိုယ်တိုင်ပြအဖြစ် တန်ခါလည်းကိုယ်တိုင်ထီအောင်ပြောပြောလို့ရပအပြာအဖြစ်ဇာနာတိမှုပအပြာအဖြစ်ထူခြားစွာဇာနာတိမှုဘလို့သိရမှာလဲဒါဘုန်းကြီးတို့ခရဏပြောတဲ့ဟာတွေပေါ့ဗျာသဘာဝလက္ခဏာတာမညာလက္ခဏာသင်္ကတလက္ခဏာမှန်ကန်စွာပြည့်စုံစွာကိုယ်တိုင်အပြာအဖြစ်ကြည့်လိုက်မှန်ကန်စွာပြည့်စုံကိုယ်တိုင်သိရမယ်လို့ဆိုတာကိုယ်တိုင်ကျင့်မှသိတယ်ကိုယ်တိုင်မကျင့်မသိဘူးဒီလိုအပြောလောက်နဲ့မသိဘူးဗျာနာယုံတော့လည်းမသိဘူး ဒါကြောင့်ဘုန်းကြီးတို့တရားတွေနားတဲ့ကမှာဆရာတော်ဟာတွေကနားမလဲဘူးနားမလဲဘူးလေဒီလိုပြောကြမကျင့်နားမလဲပါဘူးဗျာကျင့်ရင်းနဲ့သွားမှနားလဲပါတယ်ဒီလိုနားထောင်ဖို့လည်းခက်တာပေါ့ဗျာဘုန်းကြီးတို့ကကိုနားထောင်ကောင်းပြောတာမှမဟုတ်တာကျင့်ဖို့ရည်ရွယ်ပြောတာဟုတ်ကျင့်ဖို့ကလည်းကိုယ်မှမကျင့်မဲနဲ့နားထောင်သက်သက်ကတော့ဘလို့မှနားမလဲနိုင်ဘူးကျင့်လိုက်နားထောင်လိုက်ကျင့်လိုက်နားထောင်လိုက်တခါခက်ခက်တွေးလိုက်ဆွေးနွေးလိုက်အဲ့ဒါမှတိုးတက်မှုရှိတယ်ကြည့်လိုက်သဘာဝ တရားရှုမှတ်တဲ့အခါကျရင်သဘာဝလက္ခဏာကိုသိအောင်ရှုရတယ်။ကာယရုပ်ဖြစ်ရင်ရုပ်သဘာဝသိအောင်ရှုရမယ်။အဲဒီမှာကြည့်လိုက်ဥပမာလေးပြောတော့ပထဝီရုပ်ဆိုပါတော့မာမှုသဘောပြောမှုသဘောစာရည်လိုပေါ့တေဆုံးဒီသူရုပ်ဆိုရုပ်သဘာဝမြင်အောင်ရှုနာမ်ဆိုရင်နာမ်သဘာဝမြင်အောင်ရှုရစိတ်ကိုရှုခြင်းအာယုံသိခြင်းသဘောဖတ်တာအာယုံတွေ့ထိခြင်းသဘောဝေဒနာဆိုအာယုံခံစားနေတဲ့သဘောလေးတင်ညာကြအာယုံမှတ်သားနေတဲ့သဘောအဲ့ဒီလို တဘာဝလေးတွေသိအောင်ရှုရနောက်တဘာဝနှမျိုးပေါ့နော်ရုပ်တဘာဝနာမ်တဘာဝအကြောင်းကျိုးတဘာဝအဲရုပ်နာမ်တဘာဝတို့ရဲ့အကြောင်းကျိုးဆက်ဆက်ဖြစ်မှုကိုလည်းသိရတယ်အဘုန်းကြီးတို့အခုဘုန်းကြီးကိုဘုန်းကြီးတန်နားထောင်တာပဲကြည်လိုက်လေဘုန်းကြီးတို့တန်ကြားတဲ့ကကြားသိစိတ်ဖြစ်တယ်ကြားသိစိတ်ကအကျိုးပဲအကြောင်းကဘာလဲဆိုတော့ယောဂီတို့ရဲ့နားပေါ့နားကနေကောင်းနေမှာအနာအကြည်တတရားကောင်းနေမှာ ပြီးတော့ဘုန်းကြီးတန်လည်းရှိမှအတန်နဲ့နားပေါင်းစုံတိုက်ဆိုင်လာမိတဲ့အခါကြားသိစိတ်ဖြစ်တယ်အတန်နဲ့နားကဒါအကြောင်းပေါ့ကြားသိစိတ်ကအကျိုးပဲဒါမျိုးတွေပေါ့ဒီထဲမှာကြံတဲ့အကြောင်းအရာပါသေးတယ်ရှောနီတော်မလီတိကာရလို့ဘာလို့ညာလို့ဒီအ ਨੇ ဆုံးတော့အကြောင်းအကျိုးသိရမယ်နော်တခါလေဒီအကျိုးကတော့တခုတည်းဖြစ်ဖြစ်မယ်အကြောင်းများစွာပေါင်းစုံမှဒီအကျိုးဆက်အကျိုးကတခုတည်းရတာပဲ အကြောင်းကတခါတည်းအကြောင်းများစွာအများကြီးဖြစ်တာအဲ့ဒီလိုဝိပဿနာရှုမယ်ဆိုရင်သဘာဝလက္ခဏာဖြင့်သိအောင်ရှုနောက်နေ့ကတာမညာလက္ခဏာကိုသိအောင်ရှုရမယ်တာမညာလက္ခဏာဆိုကြောင်းကျဆက်ဆက်ဖြစ်တဲ့ရုပ်သဘောနာမ်သဘောတွေအနေဆသဘောဒုက္ခသဘောနာတ္တသဘောသိရမယ်အဲ့ဒီမှာမှတ်ထားဖို့ရကများသောဖြင့်ဘုန်းကြီးတို့ကမ္မဋ္ဌာန်းဆရာတွေတုတ်တွေတိုင်ပြောကြတာရှိတယ်ပေါ့အမေကြီးကတုတ်ထောက်လိုက်ရင်ယုံနံသဘာဝတွေရဲ့သူက အနိစ္စမြင်ဒုက္ခလည်းမြင်တယ်အနတ္တလည်းမြင်တယ်ဒုနဲ့တူမတူဘူးဗျာတချို့ကညာသိပ်ထက်တာအနိစ္စမြင်တာနဲ့ဒုက္ခလည်းမြင်သွားတာအနတ္တမြင်တချို့ကမမြင်ဘူးအနိစ္စကိုမမြင်တာအဲ့ဒါမျိုးအဲ့ဒီခါမျိုးဆိုရင်တော့မြင်အောင်ပြန်ပြီးသင်ပေးရတာပေါ့အနေစားလောက်တင်မဲ့မြင်နေဆိုဒုက္ခမြောင်အနတ္တမြောင်သင်ပေးဖို့လိုတယ်မြင်အောင်လဲရှုစေခြင်းတော့မြင်အောင်လဲအထုတ်စေခြင်းတယ်မြင်မှ ဒီတဘာတာမညာလက္ခဏာကိုသိပြီးအထုတ်တဲ့သဘောမျိုးပဲ။နောက်သင်္ကတလက္ခဏာကိုသိရမယ်နံပါတ်3ကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနာသဘာဝတွေဥပတိပင်ဒါပါဠိလိုရေးထားဗမာလိုပြောရင်ဖြစ်တည်ပြက်ဖြစ်တည်ပြက်ကိုတိကြပြအစလည်းဆုံးဒါမျိုးသိအောင်မှတ်တယ်။ငကုံကတော့ရာဘုန်းကြီးတို့ဝင်လေထွက်လေကြည့်နေတော့ဝင်လေထွက်လေတရှုတခြိုက်တဲ့ပဲတွေ့တော့ဖောင်းနာပိန်နဲ့ကြည့်နေတဖောင်းတပိန်နဲ့ပဲပေါ့ခြေလန်းလိုက်လဲ ညာလန်းနေဆိုတလန်းနဲ့ပဲဒါလေးပဲသိတယ်နောက်ပိုင်းကြလေဒီတလန်းတွင်းမှာယုံနံတွေအများကြီးဖြစ်တာတွေ့လိုက်မယ်တလန်းတွင်းမှာတွန်းတာရောပူတာရောအေးတာရောအများကြီးပေါ်ပြီးပြောက်ပေါ်ပြီးပြောက်အဲ့ဒါကိုစားလေဆုံးလို့ခေါ်တယ်နော်ဒီတဖောင်းတပိန်တွင်းမှာလည်းဒီတိုင်းပဲအော်ပြေးပြေးချင်းပေါင်းတယ်ဒီမှာယုံနံတွေအများကြီးပဲဖြစ်ပြန်နေပိန်သွားတဲ့ခါကျတော့ယုံနံအများကြီးဖြစ်ပြန်အဲ့ဒါမျိုးစားလေဆုံးသိတယ်အဲ့ဒါမျိုးခေါ်လို့ဒါကို စာပေများမှာတော့ဘာအကြောင်းပြလဲဆိုခုနဘာတွေအကြောင်းပြတွေ့ရလဲဆိုပရွက်စိတ်ကြောင်းတို့ဒီခေတ်လိုပြန်ခါချင်းတို့ပရွက်စိတ်တို့ပေါ့ခလန်းလန်းကြီးနေသူတို့ကအနီးနီးရဲရဲအတန်းကြီးတွေ့နေအနီးနားကြည့်လိုက်တဲ့ခါကျတော့အော်တကောင်းကြီးတကောင်းကြီးတကောင်းကြီးတကောင်းကြီးအဲ့လိုသွားလာအဲ့ဒီလိုပဲဆောစောကတော့တဖောင်းနဲ့တပိန်နဲ့တွေ့တယ်တမားတွေသိအားကောင်းလာပြီဆိုတော့ယုံနံတဘာဝတွေအများကြီးတွေ့တာဒီတဖောင်းတပိန်နဲ့တရှုတဆိုင်တဲ့ခြေတလန်းနဲ့တကွေးတဆနဲ့မှအများကြီးတွေ့တာ အဲ့ဒါကိုဆိုလိုတယ်သင်္ကတလက္ခဏာပြင်သိတယ်ဆိုအဲ့ဒါကတော့ဥရပြညာတော့မှသိပါတယ်ဒါညင်ဒီညာရသဘာဝဖြစ်စဉ်တိုင်းရှုတာပဲဗြဟ္မကသဘာဝလက္ခဏာဆိုကြည့်လိုက်သဘာဝလက္ခဏာဆိုတာကဗြဟ္မယုံနာသဘာဝတည်းရတာနာဘရိဝပတိစေတာညာမယ်ယုံနာသဘာဝမြင်ဒုတိယအကြောင်းကျိုးသိရမယ်ဒါပရိကပစ္စယပရိကညာမယ်နောက်တာမယလက္ခဏာအဲ့ဒီယုံနာ ကြောင်းကျိုးဆက်ဆက်ပြည့်ယုံနံဘာဝအနေစာဒုက္ခအနတ္တတိဒါသမထဉာဏ်ကိုပြောတယ်တာမညာလက္ခဏာဆိုတာသင်္ကရလက္ခဏာဆိုဥရပြဉာဏ်ကိုညှို့တာဒါတွေသိအောင်ရှုတိုင်းဒီဉာဏ်တွေကလိုလိုဖြစ်လာမှာနော်အဲကြောင့်မို့တချို့ဆရာတော်ကြီးကတော့ပြောပါတယ်ဥရပြဉာဏ်ဖြစ်အောင်ရှုဖို့မခက်ပါဘူးဆိုဒါမျိုးပြောတာဒါလေးတွေသဘောပေါက်ပြီးရှုတတ်ဖို့လိုတယ်နော်ပြီးတော့အောက်ကိုဆက်ကြည့်မယ်နော်အောက်ကမှတ်သားစရာကောင်းတာတွေပါတယ် ဟောနောက်တစ်မျက်နှာသာမစင်ညာ၄ပါးဒါလေးတွေပြောချင်တော့ဗောဗျာသာမစင်ညာ၄ပါးရှိတယ်သာမစင်ညာ၄ပါးလောကမှာလည်းသုံးတယ်ဗျာဘုန်းကြီးတို့ဓမ္မနယ်ပယ်ဘက်မှာလည်းသုံးတယ်ဒီသာမစင်ညာ၄ပါးကနော်လောကမှာဟောဓမ္မနယ်ကိုသုံးတာပရမသာမစင်ညာနှစ်ခုပေါ့တတကသာမစင်ညာသတ္တကတာမစင်ညပါဆိုဘာလဲဆိုအဲ့ဒီရေးထားတော့စာတိုင်းရေးထားတော့ဗောဗျာ ရှေ့ဆိုသွားမယ်ဟုတ်လားတမ္ပစီညဆိုသေးစိတ်မူရရှေ့သွားမယ်နောက်ဆိုဆုံးမယ်ကိုယ်မဲ့ဆက်မယ်အဲ့လိုကိစ္စတခုပြုလုပ်မဲ့ကြရင်ချက်ချင်းမပြုတ်ရဘူးတဲ့အကျိုးရှိမရှိစစ်ဆေးဆင်ခြင်ပြီးပြန်ဒီကအမှတ်တရလွတ်မလွတ်ပေါ့ဗျာအမှတ်တရလွတ်နေဒါအကျိုးမရှိဘူးအမှတ်တရရှိနေတာအကျိုးရှိတာပဲဒီလိုပဲပြောရအောင်အဲ့လိုအမှတ်တရရှိအောင်ကပ်ပြီးတော့လုပ်ပေါ့အမှတ်တရလုပ်ပြီးခုဘုန်းကြီးတရားစကားတွေပြောတယ်တကယ်နဲ့တရားအထုတ်ကြပြီဆိုပြောလို့ရတယ် ပါဇက်ပိတ်နေရမယ်လို့တော့မဟုတ်ဘူးဒါလေးကိုတတိကပြောရမယ်ဒါပဲအဲ့ဒါဆိုရင်တော့အကျိုးရှိရှိလောက်တာပေါ့ဗျတတိလွတ်ပြောနေရင်တော့တတိလွတ်သွားတယ်ဘာမှအကျိုးမရှိဘူးပေါ့ဒါကတော့တရားနယ်ပယ်ဘက်ကပြောတာပါလောကမှာလည်းမထူးပါဘူးဗျာဘုန်းကြီးတို့အလုံးလုံးတက်ကဘာလုံးလုံးဗျာဘာပဲလုံးလုံးဘာပဲပြောပြောဘာပဲတွေးတွေးကိုလုံးတဲ့လုံးကအကျိုးရှိမရှိသူများအတွက်အကျိုးရှိကိုအတွက်အကျိုးရှိရှိမရှိဒါစဉ်းစားရတယ် ကျွတ်ဘာမစိစောက်ရန်လောက်ချလိုက်တာလူရတန်းနာဆိုင်ဘုန်းကြီးတို့အဲ့လိုဒီတရကတာမစင်ညာမျိုးနဲ့လှုပ်စေခြင်းတယ်လူလိုက်ရင်လူကံပုဂ္ဂိုလ်အတွက်ကြိုးရှိအောင်လုပ်ရတယ်နော်ကိုကကိုယ်ဘေးရင်ရရရကံနေလို့ကံမြင့်အောင်ဆိုတဲ့အနေနဲ့ကိုယ်အတွက်အကျိုးရည်ရွယ်ပြီးလူလာရရှိသေးတယ်အများကြီးရတာတွေကလည်းနော်ဘေးရင်ဆရာများလည်းတော်တော်ကြက်တယ်ဘုန်းကြီးတို့ဟိုမိတ္တနန္ဒဒီဖရီးမောက်နေတော့ ဖေဖေလေးစရာဟောတယ်မသိကျက်မနဲ့ကျက်ဖတဲ့ကောင်ညအစုံတွဲလွတ်ထားလိုက်တာလိုမျိုးပေါ့ဘုန်းကြီးเจ้าနဲ့လာလွတ်ထားကျန်တော်မြတ်ကြိုးရှိတာများလူခိုင်းအဲ့ဒီချိန်တော့ညီလဲညီစရာကောင်းပါလေဘုန်းကြီးပြောမယ်ဘုန်းကြီးဝိညာဏီကဗမာပြည်နေစဉ်ကောင်းကလည်းဒီဒီထောက်ကင်းနိုင်လေးလူထားတယ်သူကဒီတိအောင်ယူလာအနက်မနဲ့အိယာထားရင်သူကအဲ့ဒီနိုင်လေးနှိုးဆက်လေးနဲ့ကြက်တွန်သားလေးနဲ့လှုပ်ထားတာပေါ့ အဲ့ဒီညာကျရင်အဲ့ဒီကြက်တွေကလွတ်ထားမသိဘူးပြအောက်ကတွန်းနေတာညနေကလည်းကွာဒီခေတ်ဘယ်နဲ့ကြက်တွန်းတာလဲတညာလုံးနှိုးဆက်ချတာမသိဘူးမနဲ့ရောက်ပါဘယ်ဟုတ်မှလဲကြက်ဒီနဲ့ကြက်မလွတ်တာတော့သူတို့ကတွန်းနေကြတော့အဲ့လိုမျိုးဖြစ်တာဒီလှူတဲ့ဓာတ်နဲ့နေရာမှာနော်လှူတယ်ဆိုတာကသူများအတွက်လှူတာကိုယ့်အတွက်လှူတာမဟုတ်ဒါလေးနားလည်ထားတယ်သူများအတွက်ရည်ရွယ်လှူမှာပါရမီဆိုတာဖြစ်ပါတယ်ပါရမီကုသိုလ် ကိုယ့်အတွက်ကိုရည်ရွယ်လို့နော်ပါရမီကုသိုလ်မဟုတ်ဘူးနော်ဥမာဆိုတော့ဘုန်းကြီးဆိုဒီမှာလူငယ်တွေဆိုစတတ်ပါတယ်ဆုံးကပ်ပြီးဆိုရင်ခါလေးလေးဘုန်းကြီးစားကျင်တယ်ရင်မချက်ခဲ့သူစားကျင်တယ်ရင်ချက်လာပြီးဘုန်းကြီးတင်းကျွေးတာအဲ့ဒီကကြလုံးမဖြစ်ဘူးပေါ့ဗျအဲမင်းဟာမင်းစားကျင်မင်းစားဖို့ချက်တာလားငါစားဖို့ချက်တာလားဆုံးကပ်တာလို့အဲ့လိုစားတော့အဲ့ဒါပါပဲသူများအတွက်ရည်ရွယ်ပြီးလူတယ်သူသူ့အတွက်သူကြိုက်တာတာမျိုးဖြစ်ရမှာ ဒါအကျိုးရှိမရှိစဉ်းစားတာပေါ့နော်သီလစောင့်တည်တယ်အကျိုးရှိမရှိအကျိုးရှိအောင်စောင့်တည်နော်ဘာဝနာအထုတ်တယ်အကျိုးရှိအောင်အထုတ်ဉာဏ်ဖြစ်မှအကျိုးရှိတာပေါ့နော်ဉာဏ်မဖြစ်ရင်တော့အကျိုးမရှိပါဘူးဘာလို့လို့ဘာပြောပြောမှတ်ထားဖို့ရကလုပ်ငန်းတစ်ခုလုပ်မယ်ကြရင်အကျိုးရှိမှလို့အကျိုးမရှိမလုပ်နဲ့တခုတည်းကပြောမယ်ကြရင်အကျိုးရှိမှပြောအကျိုးမရှိမပြောနဲ့ဒါလေးမှတ်ထားမယ်နော်ဒါကလောကမှာလည်းအသုံးတည့်တယ်ဗျ နောက်ဒုတိယချက်ကြည့်မယ်ကိုကြီးပေါ်နည်းနည်းတင်လာအောင်ဗျဒုတိယချက်ကဘာလဲဆိုတော့တပ္ပါယတံပစညအကျိုးရှိတိုင်းလည်းမလုပ်ရသေးဘူးတဲ့မြတ်စွာဘုရားပြောတာဒီမှာကြည့်လိုက်တင့်မတင့်တော်မတော်နော်ဒါလေးထက်စဉ်းစားအကျိုးရှိတိုင်းရလို့လို့မဖြစ်ဘူးအကျိုးရှိတာမှန်တယ်ဒါပေမဲ့ကိုယ်အနေနဲ့လှုပ်တဲ့သလားမလှုပ်တဲ့ဘူးလားပြောတဲ့သလားမပြောတဲ့ဘူးလားဒါလေးစဉ်းစား စဉ်းစားဆင်ခြင်ပြီးမှဩအကျိုးလည်းရှိတယ်လှုပ်လည်းလှုပ်တဲ့နဲ့ဒါဆိုရင်တော့လှုပ်ပေါ့ဗျာပျော်ပေါ့ဗျာအဲ့ဒါမျိုးတချို့ဟာတွေကအကျိုးရှိပေမဲ့ကိုယ်နဲ့မလှုပ်တဲ့ဘူးကိုကယောဂီဖြစ်နေတယ်ဘုန်းကြီးဆိုကမ္ဘာန်းဆရာဖြစ်နေတယ်ဒါမျိုးတွေပေါ့မလှုပ်တဲ့ကိစ္စတွေရှိတယ်မပြောတဲ့ကိစ္စတွေရှိတယ်ဒါမျိုးတွေပေါ့အဲ့လိုဆင်ញင်စဉ်းစားလို့တာတဗ္ဗာယတာမစင်ညခေါ်တယ်နောက်ဆုံးအစာအာဟာရပဲကြည်လိုက်ပေါ့ ဘုန်းကြီးတို့ဗဏိတာရမဆရာတော်မိတ်တဲ့စကားလေးတွေပေါ့ဗျာစားတယ်စားစရာအကြိုက်ကြီးတယ်မစားဘူးအသင့်စားမယ်ဒါပဲဒါဒီစားစရာစားရင်တော့ကောင်းမှန်းတော့သိတော့ဒါပေမဲ့ကိုယ်နဲ့တင့်မတင့်အားရှိသေးတာကောင်းတဲ့လျှောက်စားလို့မဖြစ်ဘူးအဲ့ဒါမျိုးဆိုလို့တယ်စားစရာနောက်ဥတုဥတုဆိုခုလိုအေးတဲ့ရာသီလူကဥတုမှာအေးတဲ့အေးစိတ်ကြိုက်ရုပ်ကြိုက်ဆိုတာနှစ်မျိုးရှိတာပေါ့နော် စိတ်ရဲ့သဘောကဒီနွေရာသီတို့ဘာလို့ကြည်လိုက်ရင်စိတ်ရဲ့သဘောအေးအေးကြိုက်တယ်ရုပ်ရဲ့သဘောအပူကြိုက်တာနွေရာသီမှာကြည်လိုက်ပေါ့ပူလို့အဲကိုတွေတို့ဘာလို့ခံဟာဒုက္ခကိုဖြစ်လို့အဲ့လိုမျိုးပေါ့ဒါကြောင့်မို့ရှေးရှေးဆရာတော်ကြီးများတော့ဗာမိတ်လဲဆိုရင်စိတ်ကြိုက်ကိုမလိုက်ရဘူးတဲ့ရုပ်ကြိုက်ကိုလိုက်ရတယ်ဥဒုနဲ့ပတ်သက်ပြီးအဲ့လိုမျိုးမိတ်တယ်ဒါတွေကတော့လောကမှာလည်း သုံးပြုလို့ရတယ်ပေါ့ဗျာဒီတမ္ပစင်နှစ်ပါးတော့နော်ဒီတမ္ပနဲ့တမ္ပထာလုံးမဝိပဿနာလည်းမဟုတ်သေးဘူးတဲ့တမ္ပထဝိပဿနာအခြေခံအထောက်ပံ့များတာဖြစ်တယ်ဒီတမ္ပစင်ညာနှစ်ပါးကိုပဲကြည့်လိုက်ပါရိဟာရိကပညာလို့ဝိသုဒ္ဓိမတ်မှာခေါ်တယ်ဆိုဒါလေးလည်းပြောတာဒါအတိပဲတစ်မျိုးပြောတော့အဲဒီတရားထုတ်တဲ့ပိုင်းကကြဘယ်မှာသွားလဲခောစရတမ္ပစင်ညာအဲ့ဒါကြမှာတရားထုတ်တဲ့ပိုင်းပဲခောစရတမ္ပစင်ညာဆိုတမ္ပထ ဘယ်မှမှဝိပဿနာမှမအာယုတကုဆွဆွမြဲမြဲအဲမသွားနိုင်ဘူးအပေါ်မှာပဲနေဘူးအာယုတကုတွေကိုဆွဆွမြဲမြဲအားထုတ်ရမယ်နော်အပေါ်ပြန်တက်လာခုနဂောစရတမ်อืมအဲ့ဒီမှာကြည့်လိုက်อืมအဲ့ဒီတမ္ပဒကမ္မထာပဲဖြစ်ဖြစ်ဝိပဿနာကမ္မထာတစ်ခုပဲပဲဖြစ်ဖြစ်အားထုတ်တဲ့အခါမှာအောက်ပြန်ဆင်းလောင်နံပါတ်3သူကတခုတည်းဆွဆွမြဲမြဲလှုပ်ဖို့ သမာဓိရပြီဆိုမှဝိပဿနာပြောင်းရတယ်နော်ရပါပြီအဲ့လိုက်ဖြတ်မှထားတယ်သမထကမ္မထာအထုံးမယ်အာနာမနာအထုံးမယ်အာနာမနာဆူးဆက်ရအထုံးရတယ်တခုတည်းပဲစောစောမြဲမြဲလုပ်ရတယ်အခက်ခဲရှိရင်တော့ပြောင်းရပါခက်ခဲရှိရင်ခဏပြောင်းပြီးတော့ဒီကမ္မထာပေါင်းမူလကမ္မထာကိုအဓိကထားဝိပဿနာအထုပ်တယ်ကိုကဝိပဿနာအထုပ်တဲ့အခါမှာဘယ်ကမ္မထာကိုရွေးချယ်မလဲဝိပဿနာနော်ဘုဒ္ဓဘုဒ္ဓတော့ပတ္တိထင်ရှားအောင်မှတ်ဆိုတာကတမာရီ ရပြီးမှကောင်းတယ်တမာရီမြပဲနဲ့ဟိုအယုံမှတရားယုံမှနဲ့တမာရီမြတမာရီမြတော့ဘာသိညာမှမဖြစ်ဘူးအဲ့ဒါပြောချင်တယ်ဒါကြောင့်သမဏကမ္မဋ္ဌာန်းတစ်ခုခုဝိပဿနာကမ္မဋ္ဌာန်းတစ်ခုခုအထုတ်မယ်ဆိုရင်အမြဲမပြတ်ဒါကိုပင်နဲ့အာယုံနဲ့ထားမယ်ဒီကမ္မဋ္ဌာန်းမယ်ခက်ခဲရှိရင်တော့ပြောင်းပြောင်းရင်တော့ကမ္မဋ္ဌာန်းပြန်သွားတာဂောစရတာမစ္စညာခေါ်တယ်ဂောစရတာမစ္စညာနဲ့ပတ်သက်ဒီမှာတော့အောက်မှာရေးအများကြီးပေါ့ဗျာ ဒီအသွားမှာဆောင်းပြမှာမဆောင်းတဲ့ရံပါညာဒါကတော့ဘုန်းကြီးတို့စာတိုင်းရေးထားတာပါပဲဆုံးခံသွားတာတို့ပါဒီခရီးသွားဘုန်းကြီးတွေရဟန်းတော်တွေကလွတ်တဲ့နေရာတွေကဘယ်နေရာဆိုဆုံးခံသွားတဲ့နေရာတွေပါတယ်လွတ်တတ်တော့ဆွန်လောင်းတယ်ဒကာနမတွေကနေမေးတာများနာတော့ဒါမျိုးတွေဖြစ်တာတော့အဲကြောကြီးဆုံးခံသွားတဲ့အခါကျရှေးတုန်းကတော့ဘုရားကျောင်းတော်တွေကမြို့ထဲရွာတွေမှာပုံပြတောထဲမှာနေတာများအဲလိုဆုံးခံသွား တချို့ကအသွားဆောင်တယ်တချို့ကအပြန်မဆောင်တဲ့ယဟန်ဒီလိုပါယောဂီတွေလည်းမတူဘူးစွန်းစားကြောင်းသွားတယ်သို့မဟုတ်ကိုယ်ရင်ကိုမှတ်တယ်သွားတယ်တချို့ကြတော့ဟိုကမ္မထံကဟိုဘုရားကံသွားထိုင်တယ်ဆိုဘုရားကံအသွားမှလည်းအမှတ်တရလေးနဲ့သွားတယ်ဘုရားကဘုရားကအဝင်မှလည်းအမှတ်တရလေးနဲ့ဝင်ထိုင်တယ်ဘုရားကထွက်တော့လည်းအမှတ်တရနဲ့ပြန်ထွက်တယ်ဒီလိုပြောလို့ရတော့ဒီမှာတော့ဘုန်းကြီးတွေပြောသွားတော့ဆုံးခံသွားတဲ့အခါမှာ အမတ်တရီနဲ့အသွားလည်းဆောင်းသွားတယ်အပြန်မှလည်းပြန်ပြီးအသွားမှသာဆောင်းပြီးပြန်မဆောင်းဘူးပေါ့ဒါမျိုးပေါ့ခါကြတော့ဘယ်လိုလဲအပြန်ကြတော့ရဟန်းချင်းချင်းစကားပြောပြီးပြန်တော့ပေါ့အာရှင်ပြဘိန်းကဘာတွေတူလိုက်တုံးဘာတွေကျွေးလိုက်တုံးဒါတွေဟိုလိုပြောဒီလိုပြောနေဒါမျိုးပြန်လာအမတ်တရီလွတ်ပြီးပြန်အဲ့လိုရေးထားတဲ့ဆာမလည်းအဲ့လိုပဲပြောတာတကယ်အဲ့လိုရှင်းတာရှင်မြတ်ဘင်းကဘာတွေလောင်းလိုက်တာတော့ဘာတွေကတ်လိုက်တာတော့ဟာဘာတွေကတ်လိုက်တာဘာတွေဖုံးပေးကြရတယ်ဒီလိုနဲ့ စကားတွေပြောပြတော့ပေါ့အမှတ်တရလွတ်ပြီးတော့နော်တချို့ကြအသွားမှမဆောင်ဘူးတဲ့အပြန်မှမဆောင်တယ်အသွားကြဘယ်လိုပြည့်လဲဆိုဘိုက်ကစားနေတာပေါ့ဘာတတိအမှတ်တတိမှမရဘူးအဲ့လိုဆုံးမြန်မြန်ခံရှေးတုန်းကကျတော့ဒီမြို့အကြောင်းပြန်တကဝေးပုံရတယ်မြို့ထဲမှာဆွမ်းစားစရာတွေရှိတယ်ပြအဲ့မှာစားတာဘိုက်ကလည်းစားလေကလည်းနာနေတယ်ဘယ်တော့မှမှတ်မရဘူးမှတ်ရဖို့မပေါ်ပါဘူးစားနေတော့ ဟိုရောက်မှဆုံးခံဆုံးခံပြီးဆုံးစားစရာမှဖုံးပြီးအပြန်ရောက်မှပဲအမှတ်တရလေးပါတယ်အဲ့ဒါမျိုးပြောသွားတယ်နော်အသွားပြန်နှစ်ပါးလုံးမဆောင်တချို့ရာသွားလည်းမဆောင်ပြန်လည်းမဆောင်တချို့ရာသွားပြန်နှစ်ပါးလုံးဆောင်နေဒါတော့အဲ့ဒီရဟန်းကတော့အကောင်းဆုံးပေါ့နော်အတော်ဆုံးပြောရမှာနောက်တစ်ခုဒီတမ္ပစဉ္ညာ၄ပါးအောက်ကိုဆက်ဆွဲလိုက်ပါဦးကိုချင်းနောက်ဆုံးတမ္ပစဉ္ညာတစ်ခုပြောကြရအောင် နောက်ဆုံးအကြအတ္တမောဟသံပစညာတဲ့ဒါလေးပါနော်ပရမအမှန်ရှိသဘောအပြင်ယုံနာသဘောတွေတွားမှုရမှုလျောက်မှုတို့ဖြစ်ကြ၏အဓိကတော့ဒီဒီနောက်ဆုံးအတ္တမောဟသံပစညာဆိုတာကအောက်ဆုံးအကြောင်းလေးကြည်လိုက်ပါနော်ယုံနာတဘာဝတွေဟိုကအထက်ကရာတွေဒီကာတွေရေးထားတာအဲ့ဒါရှုပ်နေလိုက်အောက်ဆုံးအားပဲရှင်းရှင်းလင်းလင်းမှတ်လိုက်ယုံနာပရမတ္တတရားတို့ဤတဘာဝလက္ခဏာတာမညာလက္ခဏာသင်္ကရလက္ခဏာတို့ ရှုမှတ်ဆင်ញင်သိမြင်သောဉာဏ်ဟာအတ္တမောဟတံပစင်ပဲဒါအဓိကပဲနော်ရှေ့ကရှေ့ကပြောတဲ့တံပစင်နဲ့ခုနပြောခဲ့ပြီအတ္တမောဟတံပစင်ဖြစ်ဖို့ဆိုရင်ရုပ်တဘာဝအနံတဘာဝမြောင်ကြည့်ကြောင်းကျုပ်တဘာဝမြောင်ကြည့်ကြောင်းကျုပ်ဆက်ဆက်ဖြစ်နေရုပ်နံတဘာဝတွေရဲ့အနေစာဒုက္ခအနတ္တမြောင်ကြည့်ပြီးတော့မှအနေစာဒုက္ခအနတ္တမြောင်နေတပြည့်ပြည့်တပြည့်ပြည့်နဲ့တတိတမာရီအကောင်လာရင် ဥပတိပင်ဖြစ်တည်ပြအစားလဲဆိုမြောင်ကြည့်ဒါမျိုးပဲမှတ်တာဒီမှာခုနကဂောစရနဲ့ပတ်သက်ပြီးတော့တခုတော့ဘုန်းကြီးတို့ဒါလည်းမှတ်သားစရာကောင်းပါတယ်ဒီတရားရှုမှတ်တဲ့ခါကျဒါတွေကလည်းရေးကြည့်လို့ဘုန်းကြီးတို့ခဏနာပြောရဂောစရတံမဇ္ဈိယနဲ့ပတ်သက်ဘုရားကဘာဟောတာလဲဆိုတော့ဒီတကုဏတကုဏဂီတုတ်တို့ဘာလို့ပေါ့လေကိုယ့်ရဲ့ကမ္မထံဟာ သမထပဲမှတ်မှဝိပဿနာပဲမှတ်မှကိုယ်ကမ္မထာတစ်ခုပဲဆွေဆွေမြဲမြဲအထောက်ရမယ်အဲ့ဒါကိုယ်နေရာပဲနော်အဲ့ဒါမျိုးမှတ်စေချင်တယ်တကုဏဂိတုတ်ဆိုတာဘာပြောသွားလဲအဲ့ဒီတုတ်မှာကြတော့ဒီဂျီလုံးငက်လေးပေါ့ဂျီလုံးငက်လေးကအတောင်ပေါက်စအမေကဖေကနေအပြင်ထွက်စားကြတယ်သားလေးဆိုပါတော့ငါသားပဲမမသွားလဲနော်သူကများသောအားဖြင့်ထုံစား ထဲခင်းကြီးပေါ့အကြီးကြီးကြာလူတွေကနေလဲကုန်းထုံတယ်ထဲကြီးနဲ့ထုံတယ်ထဲစားခင်းကြီးတွေကြီးကြီးတွေသူတို့အဲ့ကြားထဲမှာနေတယ်ငါသားမင်းဒီထုံစားထဲစားခင်းနဲ့အပြင်မထွက်နဲ့နော်အန္တရာယ်ရှိတယ်အမေတို့အဖေတို့စာရှာထွက်လာမှဆိုမေဘေထွက်တဲ့ချိန်သူကလည်းအတောင်မှလေးတာပေါက်စားဆိုတော့ထွက်ကြည့်တာပေါ့ဟောမေဘေတို့ကလည်းဘာစိတ်ပူနေမှမသိတော့ဒီမှာဘာမှဖြစ်တာမှလို့အဲ့ဒီအပြင်ထွက်စာရှာစာရှာတဲ့အခါမှာသိမ့်ငှက်ကျင်နဲ့ကုတ်သွားတာ ကုတ်သွားတဲ့သိငတ်တို့ကတော့သေးသေးကြီးကြီးရောင်းကုတ်ဖန်သွားတော့ပါဖန်သွားတဲ့ချိန်ခြေထောက်နဲ့ကုတ်သွားတဲ့ချိန်မှာသူကငိုးတာဒီသိငတ်ငါ့ကအဖေမေစကားနားမထောင်လို့ဖေမေစကားနားတော့ဒီသိငတ်ကြီးငါမကုတ်နိုင်ဘူးဘာညာကြီးမသိငတ်ကြခံမြင်တာုံမှာဒီကောင်ငါမြန်မလေးမစားနဲ့ तू ကဘယ်နေရာနေလို့ငါလက်ကလွတ်မှာတော့ပေါ့မေးရတယ်ငယ်ချင်းမင်းကကြီးကြီးကျယ်ကျယ်ပြောမှာမင်းကဘယ်နာနေရာလဲဟောကျွန်တော်နေရာနေကျွန်တော်ခင်ဗျဘယ်လို့မှကုတ်လို့မရဘူး အဲ့ဒါနဲ့လွတ်ပေးတာသူ့နေအောင်လွတ်ပေးပြီးတော့တင်ငယ်ကြီးပေါ်ပြန်တက်ကဲမင်းငါလွတ်ငါလက်ကလွတ်အောင်ပြေးစမ်းဆိုတော့လက်မှာသူကထွန်စာခဲကြီးကြီးပေါ့ဗျထွန်စာထစားခဲကြီးတွေတချို့နေရာကျဘုန်းကြီးတို့ရရွာပဲဆိုတနယ်မြေတွေတနယ်မြေတွေကမာရင်ဆူးကျုံရင်ဒူးဆိုတာမိုးရာသီကြလဲတားအကျုံနဲ့နှွေရာသီကြလဲဆူးလို့မာတယ်အဲ့လိုထဲစားခဲကြီးချာမှာနေတယ်အဲ့ဒီတော့သူကထဲစားခဲဘဝနဲ့တက်စိန်ခေါ်တာဒီဘီလုံးက ဟေးသင်္ကကြီးတတ္တိရှင်လာစမ်းဆိုလှမ်းអော်သင်္ကကြီးကဒေါသတကြီးနဲ့အတင်းပြန်ပြီးတော့ထိုးဆင်းလောက်လိုက်တကထဲစားခဲနဲ့ဒီကျင်ဘတ်နဲ့ဆောင့်သိတာထဲစားခဲကလည်းခုနလိုမာတာအဲ့ဒါကိုယ်နေရာကိုနေလို့ဟုတ်လားအန္တရာယ်ကင်းတယ်ဒီလိုပဲတရားထုတ်တဲ့ခါကျတော့တမာရီမြခင်ကြကြတော့ကိုယ့်ရဲ့မူလကမ္မထာအာယုံကိုပဲဆက်ရှုရတယ်ဘေးကိုရှောက်မလိုက်အောင် ဘေးလျှောက်လိုက်တမာရီကပြတ်တော့တာမနိုင်ဘူးအဲ့ဒါပြောချင်တယ်တမာရီမရခင်ကြာနော်မှတ်တော့မှတ်တယ်ခဏတစ်ပြုတ်ပဲမှတ်တယ်ဟိုအတန်နေကြတာမှလည်းအနံ့နေကြတာမှလည်းဟိုစိတ်ကအိမ်မှာငကောမှမငြိမ်ရတဲ့အထက်ဒါတွေလိုက်မှတ်နေဘယ်တော့မှမငြိမ်ဘူးနော်ငကောစိတ်ကမငြိမ်ဘူးငကောတော့မငြိမ်တဲ့စိတ်သူ့ဝဲလိုလိုလလပင်ပို့ဆိုးတယ်ဒါကြောင့်မို့ခုနကတကုဏကိတုတ်ကအဲ့ဒါကိုပြောတယ်ကိုယ့်ရဲ့မူလကပ္ပဋ္ဌာမူလ အာယုံကဖာမှတ်နေရတော့ဒါလေးနားလေတာအဲ့ဒါကိုအဓိကထားမှတ်ဉာဏ်နဲ့မလိုက်နဲ့ဉာဏ်နဲ့လိုက်သွားရင်ဘာဖြစ်လဲခုနကဇန်တရားဇန်ပိုင်းဆိုနိဝရဏတရားတွေနှိမ့်ဆက်ခံဝိပဿနာဆိုကိလေသာတွေနှိမ့်ဆက်ခံတော့ကိုယ်ဟာတွေကကိုယ့်ရဲ့လုပ်ငန်းတွေအကုန်ပြတ်ကုန်ရောအဲ့ဒါမျိုးဖြစ်တော့အဲ့မျိုးမှတ်တာအများကြီးပဲဒီမှာ ဒီဘုရားကဒီဂောဇရတာမဇိညာနဲ့ပတ်သက်ပြီးတုတ်တွေဟောတာတကုဏကိတုတ်တွေ့တယ်မဂတတုတ်တွေ့တယ်အမ္မပါဠိကဝေကအဲ့ဒီတခြားတုတ်တွေလည်းတွေ့တာပေါ့နော်အဲ့ဒါလေးမှတ်ထားဖို့နော်ဒီကိုကမ္မထာအာယုံဘာလဲဒါကိုမူလကမ္မထာခေါ်တယ်ကိုအဓိကပင်နိုင်အာယုံဓကမ္မထာရွေမလားအာနာပါနာရွေမလားအဲ့လိုတိတိကျကျလေးရွေမှတ်ပေါ့နော် အဲ့လိုတိတိကျကျလေးမှဒါကိုဆူဆိုက်ဆိုင်မှာတယ်တမာရိယအောင်မှာတမာရိယပြီးမှခုနအတ္တမောဟတံပဇိညာတံပဇိညာ၄ပါးရှိတော့ခောစရတံပဇိညာနဲ့အတ္တမောဟတံပဇိညာတကယ်အလောက်ပိုင်းကိုပြောတယ်ရှိကနှစ်ခုကတော့ခုနသူဟိုမှတ်စုထဲမှာပါတဲ့အတိုင်းပေါ့နော်ဒါတော့သမထလည်းမဟုတ်သေးဝိပဿနာလည်းမဟုတ်သေးဘူးဒါပြောတယ်အဲ့ဒါလေးအဓိကမှတ်ဖို့ပဲမနေ့ကလည်းဘုန်းကြီးပြောခဲ့တယ်နော်ဒီ ထက်ကရာဒါမာသရိပဏတုတ်ထက်ကရာမှာပါတဲ့အတိုင်းဘုန်းကြီးပြောတာအဲတာမန်လူတွေလည်းသွားနေကြတာမဟုတ်လားလားနေကြတာမဟုတ်လားအိတ်နေကြတာမဟုတ်လားသူတို့လည်းသူတို့သွားတာလာတာသိနေတာမဟုတ်လားဖေဟာဟိုတရိษံတွေလည်းသူတို့သွားတာလာတာစားတာတောက်တာသိနေတယ်မဟုတ်လားဗျာအဲတော့အဲ့ဒီလိုပုံကိုယ်တွေကိုဝိပဿနာလို့ဆုံနိုင်သလားဒါမျိုးမေးတာပေါ့ဗျာအမေးဖြေလေးနဲ့အဲ့ဒီမာသရိပဏတုတ်ထက်ကရာ ဒီတာမန်လူတွေသွားတယ်လာတယ်တိရစ္ဆာန်တွေသွားတယ်လာတယ်သူတို့ကဒီဝိပဿနာဉာဏ်ဖြစ်အောင်ရှုမှတ်တာမဟုတ်ဘူးဝိပဿနာရှုနေပြန်လဲဝိပဿနာဉာဏ်မဖြစ်ဘူးဆိုရင်လည်းပဲသူတို့ကငါသွားတယ်သူသွားတယ်ငါသူတို့ကယောက်ျားမိန်းမဟိုသူသွားတယ်ငါသွားတယ်ပုဂ္ဂိုလ်သွားတယ်ဟုတ်လားဘယ်သူသွားတယ်ဘယ်ဝါသွားတယ်ဒီလိုဒီပုဂ္ဂိုလ်တ attva ဆိုတဲ့အတိမပြောက်ဘူးပေါ့ဗျာပညာမပြောက်ဘူးပေါ့ ငါသွားတယ်သူသွားတယ်ဆိုတဲ့ပညာမပြောက်ဘူးပုဂ္ဂိုလ်တ attva ဆိုတဲ့အယူဆဆွဲလာမပြောက်ဘူးပြီးတဲ့ခါကျတော့ငါကောင်အတ္တကောင်ဝိညာဉ်ကောင်ဆိုတဲ့အမှတ်တညာနဲ့မပြောက်ဘူးဘာဖြစ်လို့လဲဆိုဝိပဿနာဉာဏ်မှတ်နေတာမဟုတ်တဲ့အတွက်အဲကြောင့်သူတို့သွားတာလာတော့ဝိပဿနာကမ္မထံလို့ပြောလို့မရဝိပဿနာလို့ပြောလို့မရဘူးတဲ့နောက်မသိဘူးလားသိတယ်သူတို့သိမှတာမန်သိလောက်ပဲစွဲမြဲတဲ့ အမှတ်ရတဲ့တတိမဟုတ်ဘူးတတိနဲ့အတူဖြစ်တဲ့အတိညာလည်းမဟုတ်တဲ့အတွက်တတိပဋ္ဌာန်လို့လည်းပြောလို့မရဘူးတဲ့ဘုန်းကြီးတို့သွားတယ်လာတယ်စားတယ်တောက်တယ်အဲ့လိုတောက်တဲ့ကမှာဝိပဿနာဉာဏ်ဖြစ်အောင်မှတ်မယ်ဝိပဿနာဉာဏ်ဖြစ်ရင်တော့သူကငါသွားတယ်သူသွားတယ်ဒီလိုမရှိတော့အတ္တကောင်ဝိညာဉ်ကောင်ဆိုလည်းပျောက်သွားတယ်ငါသူတို့ကယောက်ျားမိန်းမဆိုလည်းပျောက်သွားတယ်ဓာတ်သဘောတဘာချင်းဓာတ်သဘောတဘာဝတက်တက်ပဲမြင်တယ် အဲ့လိုဉာဏ်ဖြစ်အောင်ရှုမှတ်အဲ့လိုဉာဏ်ဖြစ်သွားရင်တော့ဒါဝိပဿနာလို့ပြောလို့ရတယ်အဲ့ဒီရှုမှတ်နေတဲ့အာယုံပေါ်မှာဆွဲမြဲနေအောင်တတိကနေအောင်ယူလို့ရမယ်တတိနဲ့အတူ အသိဉာဏ်ဖြစ်အောင်လည်းရှုမှတ်အဲတော့တတိနဲ့အတူဖြစ်တဲ့အသိဉာဏ်လည်းဖြစ်မယ်ဆိုရင်ဒါတတိပဋ္ဌာန်လို့ခေါ်နိုင်တယ်ဒါကြောင့်တရားရှုမှတ်မယ်ဆိုရင်ပြန်ပြောပါမယ်ဝိပဿနာဉာဏ်ဖြစ်အောင်ရှုပါနော် ပြီးတော့စွဲမြဲတဲ့တတိအဲ့ဒီတတိနဲ့အတူဖြစ်တဲ့ဉာဏ်ဖြစ်အောင်လည်းရှုပါဓမ္မဒါနဲ့ကိုရှုတာဝိပဿနာလို့ပြောလို့ရမယ်တတိပဋ္ဌာန်လို့ပြောလို့ရသူလိုငါလိုပဲဘာအစွဲမှမပြောဘူးငါသွားတယ်သူသွားတယ်အတ္တကောင်ဝိညာဉ်ကောင်မပြောဘူးအစွဲလည်းမပြောဘူးဘာလို့မပြောလဲအသိဉာဏ်မဖြစ်လို့အသိဉာဏ်မဖြစ်ဘာအစွဲမှမပြောဘူးအဲ့တော့ရှုမှတ်ပြီဆိုရင်ဘာဖြစ်မလဲအသိဉာဏ်ဖြစ်အောင်လုပ်ပါပြီးတော့စွဲမြဲတဲ့ တတိတတိနဲ့တူဉာဏ်ဖြစ်အောင်လည်းရှုပါဒါမှဝိပဿနာလည်းပြောလို့ရတယ်တတိလည်းတတိဖြံလို့လည်းပြောလို့ရပါတယ်အဲလိုဝိပဿနာဖြစ်အောင်တတိပဋ္ဌာန်ဘာဝနာဖြစ်အောင်ကြိုးစားအထောက်နိုင်ကြသဖြင့်မညာဖွညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေ။ကျေးဇူးပြပြရစီနေပြရပါလို့ရှိဗျာ။ ဂိုင်းလေးနေဆူတောင်းပြီးတော့အမြပေးဝေကြမယ်နော်။အဲဖျားရှိကိုစောက်လေးရှိနေဂိုင်းတာပေါ့။ရရင်လည်းဒီတိုင်းခုလောက်ဆိုရလောက်ပါခဏခဏဆိုနေကြ။အဲဒီကိုစောက်လေးစာမျက်နှာနံပါတ်24ကိုပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုတွေကိုဖရာတရားတန်ခါရဏသုံးပါပူဇော်မယ်ဆိုမယ်နော်ဤမာယ ဣမာယဣမာယဓမ္မာနုဓမ္မပฏิပတ္တိယဗုဒ္ဓံပူဇေမိမလေးတံဖိုလေးတံနိဗ္ဗာန်ဟုဆိုအပ်သောဤလောကုတ္တရာတရားကိုပါအားလျော်သောခြင်းများဖြင့်ဘုရားတပည့်တော်သည်တတ်တော်ထင်ရှား သဗ္ဗညုမြတ်စွာဘုရားကိုကုလောပါ၏ရှင်ဘုရားဣမာယဓမ္မာနုဓမ္မပฏิပတ္တိယဓမ္မံဘူဇီမိမလေးတံဖူလေးတံနိဗ္ဗာန်ဟုဆိုအပ်သောဤလောကုတ္တရာတရားဘုရား လျော်သောခြင်းများဖြင့်ဘုရားတပည့်တော်သည်တရားတော်မြတ်မောင်ကိုပူဇော်ပါ၏ရှင်ဘုရားဣမာယဓမ္မာနုဓမ္မပฏิပတ္တိယတံကံပူဇေမိမလေးတံဖိုလေးတံနိဗ္ဗာန်ဆွာတော် ဒီလောကုတ္တရာတရား9ပါးတယောသောခြင်းများဖြင့်တရားတပည့်တော်သည်သံဃာတော်ကောင်းကိုပူဇော်ပါဗျာယေရှင်ဗျာဤတို့ပြုရာပြုရာဘုညာကြောင့်ညာကြောင့်မြတ်အေကြီးအေမဲမြည်သည်ရွှေပြည်ထုတ်ချောင်းလမ်းမကောက် ရောက်ရပါလို့ထူထူထိုးတော်ဝရင်ရင်လေရနေဒုက္ခဒုက္ခယမမဘောမကောင်းတဲ့မြတ်ပြေရပါသဘာဝအိသာမင်္ဂလာမင်္ဂလာဘုရေကာတာတာတာ

Design Society is long longevity, Sicilia, Indolatani, Dina Wedi, Yadvi Badu Kosito, Kudo, Kudo, yeah. yeah. yeah. yeah. yeah. 6နော်ဈဉ္ညာ6ပြီးမှ8ဒါမှဣရိယာပုရိညီမြမှတ်လို့ကောင်းတယ်ရှေ့ပိုင်းကရှေ့တိုင်းကဗမာပြည်တို့ဘာတို့ခြားနိုင်ငံပုဂ္ဂိုလ်များကတော့ဘုန်းတို့ဘုန်းတို့ဒီဘက်က8နေမြဝဘကနိုးနေတဲ့ချိန်ဆိုတဏှာဈဉ္ညာ6တဏှာထိုင်အဲ့လိုလေးမှတ်သွားနော်အခက်ခဲရှိတဲ့ကပြန်မေးမယ်အဲ့လိုလေးဒီနေ့ကိုမှတ်သွားဒါမှအကျိုးရှိမယ်အဲဒီနေ့ဒီလောက်နဲ့သိမ့်မယ်နော် ဗုဒ္ဓံသာသနာဆရာတော်ဘေးရန်ဆရာတော်ဘေးရန်ကင်းပါစေကိုယ်စီရဲ့ကင်းပါစေစိတ်စီရဲ့ကင်းပါစေကိုယ်စိတ်နဲ့ကိုယ်စိတ်နဲ့ပြန်မောချမ်းသာသာရောပြီအာနာနာဝုသာသနာဝုသာသနာဝုရသံဝေသံနာစီ မြတ်စွာဘုရား၏တရားတော်များကိုသင်ကြားပေးတော်မူသည့်တွင်သူကျေးဇူးကြီးပါခြင်းမာသာတပည့်တော်တို့သည်မာမာတိတို့ရှိဉာဏ်ဖြင့်ဉာဏ်ဖြင့်ဒီမာမီသာဓုသာဓုသာဓုသာဓုအလုံးစုံကြောင့် အလုံးကြားမှာချမ်းသာကြပါစေဗျာဒါပဲเนาะနောက်ရက်မနေ့မှာတွေ့ကြပါ